ဒီနေ့ဖယားအနေကစားတင်တဲ့အကြောင်းပြောပြဒါကဓမ္မတွေအနေနဲ့မိမိတို့နေအိမ်မှာအဲမြတ်စွာဘုရားဆင်းသူကိုကိုးကွယ်ကြတာကိုးကွယ်တဲ့အခါကျတော့ပထမဆုံးကြတဲ့ဆင်းသူတော်ဆိုရင်အနေဘုရားအနေကစားတင်ကြအဲဘုရားအနေကစားတင်တဲ့ပတ်သက်ပြီးတော့ သိသိသိလိုက်တာတွေရှိတယ်ဘုရားနေကစားတင်တာဘာလို့တာတော့လို့မေးလိုက်ရင်10ယောက်မှာ9ယောက်ကဘယ်လိုဖြေတော့ဘုရားအသက်တွင်းပြတာပဲလို့ဒီလိုဖြေတယ်တနည်းကပဲတစ်ခါမေ့ကြည့်ပြီးမကြသေးဘူးဘုရားနေကစားတင်တာဆိုဘာလို့ဆိုဘုရားအသက်တွင်းတာဘုရားလိုက်အဲ့တော့အမှန်ကတော့ဘုရားကိုအသက်တွင်းပြလို့လည်းရတာမဟုတ်ဘူးအသက်တွင်းပြတာလည်းမဟုတ်ဘူး ဒီမြတ်စွာဘုရားရဲ့ဆင်းတူကိုမြတ်စွာဘုရား ကိုတော်တိုင်ဘုရားဖြစ်ပြီးသားကကျူးရင်ခဲ့တဲ့ဥဒန်းဆိုတာရှိတယ်ဥဒန်းစကားအဲ့ဒီဥဒန်းစကားတွေကိုရွတ်ပြီးတော့ပြန်ပြီးတော့မြတ်စွာဘုရားဆင်းတူတော်ကိုပူဇော်တာပြီးတော့မြတ်စွာဘုရားကိုတော်တိုင်ဘုရားမဖြစ်ခင်မှာရောဘုရားဖြစ်ပြီးသားမှာရောဆင်ခြင်ခဲ့တဲ့ပဋိစ္စသမုပ္ပါတရား ဒီပရိစ္ဆသမုပ္ပါတရားကိုရွတ်ပြီးတော့ပူဆော့တယ်ပြီးတော့တခါဘုရားဖြစ်ပြီးတဲ့နောက်စတုထတတ္တာဟစတုထအပတ်မှာအာမြတ်စွာဘုရားအဘိဓမ္မာကိုဆင်ခြင်တယ်အဲ့ဒီအဘိဓမ္မာဆင်ခြင်တဲ့အထက်ကပဋ္ဌာန်းနောက်ဆုံးခုနှစ်ခုမြောက်ဖြစ်တဲ့ပဋ္ဌာန်းကျမ်းအဲ့ဒီပဋ္ဌာန်းကျမ်းရဲ့အစလေးမာတိက24ပစ္စည်းဒါကိုရွတ်ဖတ်ပြီးတော့ပူဇော်တယ်အဲ့ဒီလိုမြတ်စွာဘုရားကိုရောတိုင် ကျူးရင်ခဲ့တဲ့ဥဒန်းစကားမြတ်စွာဘုရားကိုတော်တိုင်နှလုံးသွင်းခဲ့တဲ့တရားတော်တွေကိုရွတ်ဖတ်ပူဇော်တာရွတ်ဖတ်ပူဇော်ပြီးတော့အမွန်းတင်တာဒါကိုပဲ အနေကစားတင်တယ်လို့ဒီလိုခေါ်တာအဲ့တော့ဘာကြောင့်အနေကစားတင်တယ်လို့ခေါ်ရတာလဲအနေကစားတင်တယ်ဆိုတော့ဗမာစကားလုံးရဲ့အတိပ္ပယ်ကိုဗမာတွေကိုယ်တိုင်နားလည်မှာမဟုတ်ဘူးနားမလည်လို့လည်းပဲအခုလိုဟိုဖြည်းဖြည်းဖြည်းနေကြတာအဲ့တော့ ဒါနားမလည်တာလည်းပဲအပြစ်ပြောစရာမရှိဘူး။ဘာကြောင့်လဲဆိုရင်ဒီအနေကစားဆိုတဲ့စကားကဗမာစကားမှမဟုတ်ပဲ။ပါဠိစကားကြီးဖြစ်နေ။အဲ့ဒါလိုပါဠိစကားဖြစ်နေတဲ့အတွက်ကြောင့်မို့ပါဠိစကားကိုပဲဗမာဗမာစကားလေးနဲ့နောက်ကတွဲပြီးတော့အနေကစားတင်ဆိုပြီးတော့တင်တာကတော့ဗမာစကားပေါ့။အနေကစားကတော့ပါဠိစကားဒီနှစ်ခုတွဲပြီးဆိုရတာဆိုတော့ဘာမှမသိဘူး။ဒီအနေကစားတင်တဲ့အခါမှာ ပထမဆုံးရွတ်တဲ့ ဂါထာသုံးဖို့မြတ်စွာဘုရားကိုတော်တိုင်ဥဒန်းကျူခဲ့တဲ့ဂါထာကအနိကဇာတိတန်တာရံတန္တာဝိတံအနိပိတံအစရှိတဲ့ဖြစ်ရှိအဲ့ဒီအနေကဇာတိတန်တာရံအစရှိတဲ့ဂါထာကအနေကဇာဆိုတဲ့လေးလုံးနဲ့ဆွဲယူလိုက်ပြီးတော့ဗမာလိုခပ်ပေါ့ပေါ့ဆိုလိုက်ရုပ်ဖတ်လိုက်တဲ့ခါကျတော့အနေကဇာဖြစ်သွားအဲ့ဒီအနေကဇာကိုမှတခါနောက်ကဗမာစကားတင်းဆိုတာလေးတွဲပြီးတော့အနေကဇာတင်းတယ်လို့ဒီလို ခေါ်ဝေါ်သုံးဆွဲလာကြတယ်အဲ့အနေကစားတင်းနေဆိုတာဟိုရှင်ဘုရင်နေအဘိသိက်သွန်းတာမျိုးလို့ဒီလိုလည်းပဲဟိုဥပမာပေးပြီးတော့ပြောနိုင်တယ်။အဲအနေကစားတင်လိုက်တဲ့အတွက်ကြောင့်မို့ရသော်ဖရာဆင်းတုတော်ဟာ ရှ िख ိုးကောင်းသွားတာလားအနေကစားမတင်ရင်ကတော့ဖရာဆင်းတုတို့ဘာတို့ကိုရိုးရိုးသေးသေးမလုပ်လည်းပဲအပြစ်မရှိဘူးလားအရေးမကြီးဘူးလား ဒီပြဿနာကလည်းရှိပြန်တယ်တနည်းဘယ်အိမ်မလဲမသိဘူးဟိုစကန်လီပဲထင်တယ်နော်သူ့ကိုစင်းတူတစုပေးလိုက်တယ်ပမာကြီးကအဲ့တော့ဟိုကမေးရတယ်ခင်ဗျအနိကစားတင်သွားမလားဆိုတော့သူကဟာမတင်ချင်ဘူးညာလမ်းဟိုဒီဒီစင်းတူကဟိုတဲ့ထဲဒီတဲ့ထဲနဲ့ထဲအောင်မှာပါလေအမေရိကရောက်မှာပဲအနေကစားတင်မယ်လို့သူကအဲ့လိုပြောခဲ့တယ်တဲ့တနည်းလာပို့ထားလို့အနေကစားတင်ပြီးပြီ မနေ့ကယူသွားပလားရှိသေးလားမသိဘူးဆင်းတူလေးရှိသေးလားမသိဘူးအခုဆင်းတူကြီးရဲ့ရှေ့တဲ့တယ်မှာသေးသေးလေးလားရှိသေးတယ်အဲအဲ့ဒီအဲ့ဒီဆင်းတူအဲ့တော့သူပမာပြရပြင်လားအဲ့တော့အမှန်ကတော့မြတ်စွာဘုရားနဲ့တန်ဆန်တူအောင်ပြုလုပ်ထုလုပ်ပြီးရင်ဒါဟာအယုအတိပြုတတ်တဲ့ပစ္စည်းတစ်ခုပဲအာစေတီထိုက်သွားပြီလို့ဆိုရတယ်ဒါကြောင့်မို့ဟိုစေတီဆိုတာအယုအတိပြုတ်တဲ့ ပစ္စည်းကိုစေတီလို့ခေါ်တာစေတီဆိုတော့လည်းပဲဟိုတကယ်ဟိုစောက်ထားတဲ့စေတီကြီးမှစေတီခေါ်တာမဟုတ်ဘူးအမှန်ကအဲစေတီထိုက်တာတဲ့အတွက်ကြောင့်မို့အယူအတီပြုတ်လိုက်ပြီဓာတ်ပုံလို့ပကြီးကားလို့လည်းဒီတိုင်းပဲဟိုဒါလေးလည်းပဲစေတီထိုက်တာဖြစ်တဲ့အတွက်ကြောင့်မို့မိမိတို့ကအယူအတီပြီးပြီးတော့အာလေးလေးစားစားခြားကြရမယ်အဲ့ဒီတော့စေတီထိုက်မထိုက်နဲ့ပတ်သက်ပြီးတော့ စိတ်တီ၄မျိုးကျမ်းဂန်မှာဆိုထားတာရှိတယ်ဒါနားလည်ဖို့ကောင်းတယ်စိတ်တီ၄မျိုးကဟိုကျမ်းဂန်ဒီမှာကတချို့ကျမ်းဂန်ကစိတ်တီ၃မျိုးနောက်ကျမ်းဂန်တစ်ခုကစိတ်တီ၃မျိုးနောက်ကျမ်းဂန်တစ်ခုကစိတ်တီ၃မျိုးနဲ့အဲ့လိုဆိုတော့သူတို့သူတို့အားလုံးပေါင်းပြီးတော့ shuffle လုပ်လိုက်တဲ့အခါကျတော့စိတ်တီ၄မျိုးဆိုတာထွက်လာအဲ့ဒီစိတ်တီ၄မျိုးမှာ ပထမဆုံးပရိဘောဂစိတ်တီလို့ခေါ်တာရှိတယ်ပရိဘောဂဆိုတာဒါကတော့ဗမာစကားလိုဖြစ်နေလို့နားလည်လိမ့်မယ်ထင်တယ်နော် ပရိဘောဂဆိုတာဘာလဲအိမ်အိမ်မှာသုံးတဲ့အိမ်တော်ပရိဘောဂဆိုပြီးတော့သုံးနေကြတာအဲ့တော့ပရိဘောဂဆိုတာဒီနေရာမှာမြတ်စွာဘုရားသုံးဆောင်တော်မူသွားတဲ့ပစ္စည်းမြတ်စွာဘုရားရဲ့သင်္ကန်းတို့တပိတ်တို့ရေစစ်တို့တို့မြတ်စွာဘုရားအာသုံးဆောင်သွားတဲ့ဘောဓိပင်တို့အဲ့ဒီလိုပစ္စည်းမျိုးကိုပရိဘောဂစေတီလို့ခေါ်တယ် အဲ့ဒီပရိဘောဂစေတီဟာမြတ်စွာဘုရားတက်တော်ထင်ရှားရှိနေတုန်းကစပြီးတော့ရှိခဲ့တယ်။အဲ့တော့မြတ်စွာဘုရားအသုံးပြုတဲ့ပစ္စည်းမှန်ရင်စေတီထိုက်တဲ့အတွက်ကြောင့်မို့ဒါအယုအသေးပြုတ်တိုက်တဲ့ပစ္စည်းတွေဖြစ်တယ်။ဘောဓိပင်ဒါပရိဘောဂစေတီလို့ခေါ်ရတယ်။ဒါကြောင့်မို့ဘောဓိပင်ဆိုရင်လည်းပဲအလွန်မြတ်စွာဘုရားလိုပဲလေးစားရတယ်၊ယုတ်သေးရတယ်၊ပူဇော်ရတယ်။ဘောဓိပင်တွေဘာတွေကိုဒီ ပြစ်မှားတဲ့စိတ်နဲ့ခုတ်တာနော်နှုတ်ပြစ်တာတို့ဒီလိုဟာမျိုးတွေမလုပ်ရဘူးအဲ့ဒါမြတ်စွာဘုရားကိုသူစင်းတီအောင်ပြုတာလောက်နီးနီးအပြစ်ကြီးတယ်လို့ကျမ်းဂန်မှာဆိုထားတာရှိတယ်ဟိုတင့်တယ်လှပအောင်ပြုပြင်ပေးတာမျိုးကတော့ဒါအရေးမကြီးဘူးပေါ့လေအေးအဲ့ဒီလိုမြတ်စွာဘုရားအတိုးပြုတော်တဲ့ပစ္စည်းတွေကိုပရိဘောဂစေတီလို့ခေါ်တယ်အဲ့ဒီပစ္စည်းတွေဌာပနာထားတဲ့စေတီလည်းပဲပရိဘောဂစေတီပဲပေါ့ အဲတော့အခုရန်ကုန်ရွှေတကုံစီတီတော်ကြီးမှာဘာပစ္စည်းတွေဌာပနာထားတယ်လို့နားလည်တယ်ဗာသိကြတယ်ဟမ်ဆန်တော်နော်ဒါကအခုဂေါရမမြတ်စွာဘုရားရဲ့ဆန်တော်ပြီးတော့ရောရှေးဘုရားတွေရဲ့နော်ညဂေါရမဘုရားမတိုင်ခင်ကဘုရားဘယ်နှစုရှိခဲ့လဲသုံးစုရှိခဲ့တယ်ကာကုတံကောနာကိုကတ္တပ အဲ့ဒီဘုရားသုံးဆူရဲ့ပစ္စည်းတွေလည်းပဲအဲသုံးခဲ့တဲ့ပစ္စည်းတွေလည်းပဲဌာပနာထားတယ်လို့ဆိုတယ်ရေသနုတ်တော်တဲ့နော်အဲ့ဒီဟိုကာကုတံဘုရားပေါ့အသုံးပြုခဲ့တဲ့ရေသနုတ်တော်ပြီးတော့ကောဏဂုံဘုရားအသုံးပြုခဲ့တဲ့တောင်ဖွေးတော်ကတ္တပဘုရားအသုံးပြုခဲ့တဲ့ရေစစ်တဲ့ဓမ္မကရိုင်းလို့အဲ့လိုပါဠိလိုခေါ်တယ်ဓမ္မကရိုင်းဆိုရင်လူတွေကနားလည်မှာမဟုတ်အဲ့ဒါရေစစ် အဲ့ဒီပစ္စည်းတွေထားပနာပြီးတော့ထားတဲ့အတွက်ကြောင့်မို့အဲကောရမမြတ်စွာဘုရားဆန်းတော်ရဲ့ဒီပစ္စည်းတွေကိုထားပနာထားတဲ့အတွက်ကြောင့်မို့ရန်ကုန်ကအဲရှေတကုံစီတီတော်ကြီးကိုဘာလို့ခေါ်ရမလဲဆိုရင်ပရိဘောဂစီတီလို့ဒီလိုခေါ်ရတာအခုခေတ်မှာမြတ်စွာဘုရားရဲ့မြတ်စွာဘုရားအသုံးပြုတဲ့ပစ္စည်းရလို့တခြားပစ္စည်းကမရနိုင်တော့ဘူးမရှိတော့ဘူးတော်တော်ဘောဓိပင်တွေကတော့ မူလဘောဓိပင်ကနေပြီးတော့တဆင့်ပွားပြီးပွားပွားပြီးတော့လာတဲ့ဘောဓိပင်တွေရှိတဲ့အတွက်ကြောင့်မို့အဲဒီဘောဓိပင်တွေကိုလည်းပဲပရိဘောဂစီတီလို့ခေါ်ပြီးတော့ယူသေးရတယ်ပူဇော်ရတယ်အခုဒီဟိုကျုံးမှာရှိတဲ့ဘောဓိပင်ဟာအဲဒီမူလဘောဓိပင်ကခိုင်းတောင်ဘက်ခိုင်းကိုဖြတ်ပြီးတော့စိုက်တာလေလို့ဒီလိုဆိုတာပဲအဲဒီအပြင်တပင်ကတော့ဖြင့်အဲဒီအဆိုအရဆိုရင်မူလရဲ့ မူလဘောဓိပင်ကြီးရဲ့အပွားဖြစ်တဲ့ဘောဓိပင်မလို့ဘောဓိပင်အစ်စ်လို့ပဲဆိုရအောင်အခုအိန္ဒိယမှာကျန်ခဲ့တဲ့ဘောဓိပင်ကရှိတဲ့ဘောဓိပင်ကအမှန်တော့အစ်စ်မဟုတ်တော့ဘူးဒါနောက်နောက်ဆိုင်တဲ့ဘောဓိပင်အေးအဲ့တော့ပထမဆုံးပါတော့ပရိဘောဂစီတီနားလည်ပြီနော်မြတ်စွာဘုရားအသုံးပြုသွားတဲ့ပစ္စည်းအဲပြီးတော့မြတ်စွာဘုရားအမိပြုပြီးတော့ဘုရားအဖြစ်သူရောက်တော်မူတဲ့ဒီဘောဓိပင်ဒီဒီလိုပစ္စည်းတွေကို ပရိဘောဂစေတီလို့ခေါ်တယ်အဲအလိုလိုစေတီထိုက်တယ်အဲ့တော့ဘောဓိပင်ကိုအနေကစားတင်စရာလိုသေးလားမမလိုဘူးနော်အနေကစားတင်တင်မတင်တင်စေတီထိုက်တဲ့အတွက်ကြောင့်မို့ရှေခိုးကောင်းတယ်အယုသေးပေးကောင်းတယ်နောက်စေတီတစ်ခုကတော့ဥဒိတ်တကစေတီလို့ဒီလိုခေါ်တယ်ဥဒိတ်တကဆိုတာရီမှန်းအပ်တဲ့ဝတ္ထုပစ္စည်းရီမှန်းတဲ့ဝတ္ထုပစ္စည်း အဲ့ဒီပစ္စည်းမျိုးကိုဥဒိတကလို့ခေါ်တယ်အဲ့တော့ဥဒိတကစီစီဒီဆိုတာကဘယ်လိုဟာလဲဆိုတော့အခုဘုရားဆင်းတုတော်တွေကိုဆိုလိုတယ်ဘုရားဆင်းတုတော်ကိုကြည့်ပြီးတော့မြတ်စွာဘုရားရှိစိတ်ရောက်အောင်ရည်မှန်းရတာအောင်အဲ့ဒီလိုမြတ်စွာဘုရားနဲ့တူအောင်ထုလုပ်ထားတဲ့ဘုရားဆင်းတုတော်တွေကိုဥဒိတကစေတီလို့ခေါ်အဲ့တော့ခုခေတ်အနေနဲ့ပြောမယ်ဆိုရင်ပုံပကြီးပုံနေဓာတ်ပုံနေဓာတ်တွေလည်းပဲဥဒိတက ဟိုဆင်းတုပုံဆိုရင်ဒါဥဒိတကစေတီလို့ဆိုရမှာပေါ့အဲ့ဒီဥဒိတကစေတီကတော့ကိုတဲ့နော်မြတ်စွာဘုရားရှိတော့ကတော့ဒီလိုပဲစိတ်နဲ့မှန်းရတာပေါ့မြတ်စွာဘုရားကိုကမြတ်စွာဘုရားနဲ့တခြားတနေရာမှာရောက်နေတဲ့ခါမှာမြတ်စွာဘုရားကိုယီမှန်းပြီးတော့စိတ်ခိုးပူဇော်နိုင်တယ်အဲ့ဒီလိုစိတ်နဲ့မှန်းပြီးတော့ဒါစိတ်ခိုးပူဇော်နိုင်တယ်မြတ်စွာဘုရားတက်တော်ထင်ရှားရှိတော့ကအဲနောက်မြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုပြီးတော့နောက်ကြတော့ ဆင်းတုတော်လေးထုလုပ်ပြီးတော့ကိုးကွယ်လာကြတယ်အဲ့ဒီမှာလည်းပဲဒီမြတ်စွာဘုရားလက်ထက်ကရောမြတ်စွာဘုရားပြိဋိဘံပြုပြီးတဲ့နောက်နှစ်အတော်ကြာကြာအနှစ်200 300 400လောက်ဖြစ်လိမ့်မယ်တဲ့။ကြိုင်အောင်မြတ်စွာဘုရားရဲ့ဆင်းတုတွေမထုသေးဘူး။အတော်ကမင်းကြီးလက်ထက်အဲ့ဒီအဲ့ဒီခေတ်ပဝန်းကျင်ပေါ့လေ ဒါဖရာမြတ်စွာဘုရားပြိဋိဘံပြုပြီးအနှစ်200ကျော်အဲ့ဒီအဲ့ဒီဘာဝရှင်မှာပေါ်တဲ့ကြောက်ကြောက်ရုပ်ထုတွေကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားကို လူပုံတန်ထန်အနေမျိုးမထုလုပ်ကြတယ်မြတ်စွာဘုရားကိုဟိုပါစေခြင်းရင်ခြီတော်ရဒါတခါလေဘောဓိပင်ထုတယ်တခါလေခြီတော်ရနစုထုတယ်တခါလေတရားဆက်ကြပုံထုတယ်ဒါမြတ်စွာဘုရားပဲလို့ဒီလိုပဲဤမှန်းပြီးတော့ အကယုတိပေးရတယ်ကိုးကွယ်ရတယ်အဲအဲ့ဒီနောက်သူတို့အဆိုအရာကတော့အခုခရစ်တက်ကလေးအစလောက်ပေါ့အဲ့ဒီအစလောက်မှမှစပြီးတော့မြတ်စွာဘုရားရဲ့ပုံတော်တွေကိုထုလာကြတယ်ဟိုအလက်ဇန္ဒရာအရှိလာပြီးတော့အခုအိန္ဒိယအနောက်ပိုင်းပေါ့အခုဆိုပါကစ္စတန်ဖြစ်မှာပေါ့လေအဲ့ဒီနိုင်ငံတွေမှာသူကအောင်မြင်ပြီးတော့သူကစလဲချလိုက်တဲ့ခါကျတော့ Greek နဲ့အဆက်အသွယ်ဖြစ်ပြီးတော့ဒီကြောက်စစ်ပညာ Greek နဲ့ရောနှော့သွားပြီးတော့ Greek ရဲ့ influence ပါရလာပြီးတော့ဘုရားဆင်းသူတော်တွေကိုစပြီးတော့ထုစထုတ်တဲ့အခါကျတော့သူတို့ပြောကတော့ဟိုအပိုလို Greek နဲ့အပိုလိုပုံပုံစံမျိုးအတူယူပြီးတော့ဘုရားဆင်းသူတော်တွေထုလာတယ်ဒါကြောင့်အဲ့တုန်းကထုတဲ့ဆင်းသူတော်တွေရဲ့ဟိုသင်္ကန်းနေပုံဟာတည်းကဟိုအတွန့်အတွန့်အတွန့်အတွန့်နဲ့သွားတယ် Greek အပိုလိုနဲ့ဝတ်ထားတဲ့ဆင်းဆယ်ပါအဝတ်မျိုးပေါ့လေအဲ့ဒီလိုပြောတယ်ထားပါတော့ အဲ့တော့မြတ်စွာဘုရားလက်ထက်ရယ်မြတ်စွာဘုရားပြိဋိဘံပြုပြီးတဲ့နောက်နှစ်အတော်များများရယ်အဲဘုရားဆင်းတုဆိုတာမပေါ်သေးဘူးဒါဒါ historically ပြောတာအဲနောက်မှဆင်းတုတွေပေါ်လာပြီးတော့ဒါအခုခေတ်တိုင်အောင်ရှိတယ်အဲ့ဒီအဲ့ဒီဆင်းတုတွေကိုပုဒ္ဒိတကစေတီဒါစေတီလို့လဲစေတီဆိုတာခုနပြောလို့ပဲဟိုချွန်ညွန်ကြီးဆောက်ထားတဲ့ဒီစေတီမစေတီခေါ်တာမဟုတ်ဘူးနောက်တစ်ခုကတော့ ဓာတုစေတီလို့ခေါ်တယ်ဓာတုဆိုတာဓာတ်တော်ဆိုတဲ့အဓိပ္ပာယ်ရှိတယ်မြတ်စွာဘုရားပြိဋိဘံပြုတဲ့ခါမှာမြတ်စွာဘုရားရဲ့အလောင်းတော်ကိုတင်းချိုတဲ့ခါမှာဓာတ်တော်တွေဖြစ်သွားတယ်မဟုတ်လားမီးမီးမီးလောင်ပြီးတော့မြတ်စွာဘုရားအသားတို့အသွေးတို့အယုတ်တို့ကဓာတ်တော်တွေဖြစ်သွားတယ်အဲ့ဒီဓာတ်တော်တွေကိုဓာတုစေတီလို့ဒီလိုခေါ်ရတယ် အဲ့ဒီဓာတ်တော်တွေကိုဌာပနာပြီးတော့တည်ဆောက်ထားတဲ့စေတီကိုလည်းပဲဓာတုစေတီလို့ပဲခေါ်ရတာခုခေတ်မှာလည်းပဲဓာတ်တော်တွေတစ်စက်တစ်စက်ပွားပြီးတော့ကဘာအနှံ့ပြန့်နေပါတယ်အဲ့ဒီဓာတ်တော်တချို့တချို့မင်းတို့အိမ်မှာဓာတ်တော်ဆိုရှိလိမ့်မယ်နော်ပလင်းလေးနဲ့ထည့်ပြီးတော့ကိုးကွယ်တယ်အဲ့ဒီဟာလည်းပဲဓာတုစေတီပဲဒါရှိခိုးကောင်းတယ်အနေစာတင်မှမဟုတ်ဘူးမတင်လည်းရှိခိုးကောင်းတယ်အဲ့ဒီဓာတုစေတီကိုပဲတစ်ခါတစ်ခါကျတော့ တရိဒစေတီလို့လည်းခေါ်တယ်နော်တရိဒဆိုတာခန္ဓာကိုယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကနေဖြစ်သွားတဲ့ဟိုဓာတ်တော်တွေမဟုတ်တရိဒစေတီတာရီရိကလို့လည်းခေါ်တယ်ဟိုပါဠိစကားကတော့အမျိုးမျိုးပေါ့လေအဲ့တော့ဟိုရှင်းရှင်းမှတ်တာပေါ့လို့ဓာတုစေတီပေါ့နော်အဲဓာတုစေတီဆိုတာအာမြတ်စွာဘုရားရဲ့ဓာတ်တော်တွေကိုရောဓာတ်တော်တွေကိုဌာပနာပြီးတော့တည်ဆောက်ထားတဲ့စေတီပထိုးကိုရောခေါ်တယ် နောက်တစ်ခုကတော့ဓမ္မစေတီတဲ့ဓမ္မစေတီဆိုတာကတော့လည်းနားလည်ကြလိမ့်မယ်ချင်းဘုန်းကြီးကျောင်းနဲ့ရင်းနှီးရင်နော်ရင်းနှီးုံတော့မဟုတ်ဘူးပေါ့လေဘုန်းကြီးကျောင်းရင်းနှီးပြီးတော့အဲ့ဒီကစာအုပ်တွေသွားပြီးတော့ကြည့်ဘူးရင်ပေါ့လေစာအုပ်တွေကျမ်းစာအုပ်တွေမှာဓမ္မစေတီတော်ဓမ္မစေတီတော်နဲ့ရေးထားတာလည်းရှိတယ်နော်အေးအဲ့တော့မြတ်စွာဘုရားဟောတော်မူတဲ့တရားတွေပဋိစ္စသမုပ္ပါဒုပဋ္ဌာန်းတို့စသည်ပေါ့လေ အဲ့ဒါတွေကိုလေးရေးထားတယ်ရေးထားတဲ့ပေစာတို့စာရွက်တို့ရွှေရွှေပြားတို့ကြီးပြားတို့ငွေပြားတို့ပေါ့လေအဲ့ဒီလိုအဲ့ဒီလိုဒီမြတ်စွာဘုရားရဲ့တရားတော်တွေရေးထားတဲ့စာရွက်တွေအဲရွှေပြားငွေပြားကြီးပြားတွေကိုဟာပနာထားတဲ့ CD ကိုဓမ္မ CD လို့ခေါ်တယ်အဲ့တော့အဲ့ဒီလိုရေးထားတဲ့ရွှေပြားငွေပြားတွေအခုခေတ်ဆိုရင်စာအုပ်တွေကိုလည်းပဲဓမ္မ CD လို့ပဲခေါ်ရတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့ဓမ္မ CD ဖြစ်တဲ့အတွက်ကြောင့်မို့ အဲဒီပစ္စည်းတွေဟာအယူအသေးပြုတ်လိုက်တဲ့ပစ္စည်းတွေဒါကြောင့်မို့ဘုန်းကြီးတွေအနေနဲ့ကစာအုပ်ဟိုပိဋကကျမ်းစာကိုဆိုရင်လေးစားရဟိုခုခေတ်ကျတော့လူတွေကစာအုပ်ဆိုမလေးစားကြဘူးဟာစာအုပ်စာအုပ်ခုထိုင်နေနော်ပြီးတော့စာအုပ်ကြော်သွားတယ်စသည်ဖြစ်ပေါ်လေဒီလိုလောက်ကြတယ် အဲဘုန်းကြီးတွေကြတော့ဒီလိုမလို့ပုံဒါဒီစာအုပ်ပိဋကကျမ်းစာဟာမြတ်စွာဘုရားဟောတော်မူတဲ့တရားတွေကိုရေးထားတဲ့ကျမ်းစာဖြစ်တဲ့အတွက်ကြောင့်မို့ဒါစေတီထိုက်တယ်အလေးအလေးအမြတ်ပြုတိုက်ပြုတိုက်တဲ့ပစ္စည်းဖြစ်တဲ့အတွက်ကြောင့်မို့အာလေးလေးစားစားပဲထားရတယ်။ကောင်းပြီအဲ့တော့စေတီကုဘယ်လိုမျိုးရလဲ။စေတီ၄မျိုးအဲ့ဒါနားလည်အောင်မှတ်ထားမယ်။ပထမဆုံးပါပါတဲ့နော်။ပရိဘောဂစေတီပရိဘောဂစေတီဆိုတာဘယ်လိုဟာတွေခေါ်တာလဲ မြတ်စွာဘုရားရဲ့အတုအဆောင်ပစ္စည်းတွေနော်အခုခေတ်မှာဆိုရင်ပရိဘောဂစီတီအနေနဲ့ဘာရှိတော့ဘောဓိပင်ရှိတယ်နော်ဘောဓိပင်ကိုဘာစီတီလို့ခေါ်လဲပရိဘောဂစီတီခေါ်တယ်မှတ်ထားနောက်တစ်ခုကနံပါတ်2စီတီကဘာတော့ဥဒိတ်တနော်တော့မဟုတ်ဥဒိတ်တကစီတီဥဒိတ်တစီတီဆိုတာဘယ်လိုစီတီမျိုးတော့မြတ်စွာဘုရားကိုရည်ရွယ်ပြီးတော့ပြုလုပ်ထားတဲ့စင်တုတော်အခု ဟိန္ဒူတော်တွေအများကြီးရှိကြတာကိုယ့်အိမ်မှာလည်းရှိကြတယ်အဲ့ဒါဥဒိတကစေတီနောက်တစ်ခုကပါတော့ဓာတုစေတီဓာတုစေတီဆိုတော့မြတ်စွာဘုရားရဲ့ဓာတ်တော်တွေအယိုးတို့အသွာတော်အသွေးတို့နော်မြတ်စွာဘုရားခန္ဓာကိုယ်ကဖြစ်သွားတဲ့ဓာတ်တော်တွေအဲ့ဒီဓာတ်တော်တွေကိုဓာတုစေတီအဲ့ဒီဓာတ်တော်တွေဌာပနာထားတဲ့စေတီလည်းဓာတုစေတီနောက်ဆုံးစေတီကပါတော့ဓမ္မစေတီဓမ္မစေတီဆိုတာဘယ်လိုဟာတွေပြောတာလဲဘုရားဟောပိဋကကျမ်းစာ နော်အဲ့ဒီဆရာမြတ်စွာဘုရားဟောတော်မူထားတဲ့တရားတွေကိုရေးထားတဲ့အဲစာရွက်ပေစာရွှေပြားငွေပြားစတွေပေါ့လေတို့ဗမာနိုင်ငံမှာဆိုရင်ဘာတော့ကြောက်ပြားကြီးတွေမှာတော့ရေးတယ်မဟုတ်လားနော်ပိစမသင်္ကနာတင်ဆိုကြောက်အဲ့ဒီနောက်လည်းပဲကြောက်စာတွေရေးကြတယ်အဲ့ဒါတွေအားလုံးဟာဓမ္မစီတီတဲ့အဲ့လိုစီတီ၄မျိုးရှိတယ်အဲ့ဒီစီတီ၄မျိုးရှိတဲ့အ ਨੇ ကအခုအနေကစားတင်တဲ့ခါမှာအာအနေကစားတင်တဲ့ အစေတီကဘာစေတီတော့ဟမ်ဥဒိတအဲဥဒိတစေတီနော်ဥဒိတစေတီအဲ့တော့သူ့အလိုလိုပဲစေတီဖြစ်နေတဲ့ကြောင့်မို့အနေကစားမတင်လည်းပဲရှ िख ိုးကောင်းပြီဒါလေးနားလည်ထားရမယ်ဒါပြင်ဘာကြောင့်အနေကစားတင်းနေကြတာတော့နော်အနေကစားမတင်မဲနဲ့လည်းရှ िख ိုးကောင်းရဲ့အနေကစားဘာကြောင့်တင်းနေကြတာဒါကတော့အနေကစားတင်းနေဆိုတာခုနပြောသလိုပဲမြတ်စွာဘုရား ကိုတော်တိုင်ကျူးရင်ခဲ့တဲ့ဥဒန်းစကားမြတ်တော်ဘုရားကိုတော်တိုင်နှလုံးသွင်းခဲ့တဲ့တရားတွေနောက်လည်းပဲဟောခဲ့တဲ့တရားတွေအဲ့တရားတွေတဲကနည်းနည်းပေါ့လေအစာလေးအစာလေးအဲ့ဒါတွေနဲ့ရွတ်ပြီးတော့ပူဇော်ထားတယ်အဲ့လိုပူဇော်တဲ့အတွက်ကြောင့်မို့ပို့ပြီးတော့မိပြီးတော့စိတ်မှာလေးမြတ်သွားတယ်ပို့ပြီးတော့စိတ်ထဲမှာကြီးညိုစိတ်ဖြစ်သွားတယ်ဟုတ်လားအဲ့တော့ဒါကိုယ်စိတ်မှာပို့ပြီးတော့ကြီးညိုစိတ်ဖြစ်တာကိုပြောတာဟုတ်လား ဒီဟာတွေရွတ်လိုက်တဲ့အတွက်ကြောင့်ပို့ပြီးတော့ဟိုကြည်ညိုတိုက်သွားတယ်ဒါတွေမရွတ်ခင်ကတော့ဟိုအယိုသေးမပြုတ်လည်းကိစ္စမရှိဘူးဆိုတဲ့အဓိပ္ပာယ်မျိုးမဟုတ်ဘူးအဲ့တော့ပို့ပြီးတော့မိမိစိတ်ထဲမှာကြည်နုတယ်နော်လေးမြတ်တယ်အဲ့တော့ပို့ပြီးတော့သရာတရားဖြစ်တယ်အဲ့ဒါကြောင့်မို့အနေကစားတင်ဆိုပြီးတော့အခုလောက်ကြတာကောင်းပြီအဲ့ဒီအနေကစားတင်တယ်ဆိုတဲ့သဘောတရားဟာ ခုမြတ်စွာဘုရားခေါ်ထားတဲ့ပါဠိတော်ဆိုတဲ့ကျမ်းဂန်ဒီမှာမရှိဘူးအနိကတာတင်ရမယ်လို့ဘုရားကဟောထားကြတာမရှိဘူးနော်အဲ့တော့ဘယ်နဲ့ဘယ်ဘယ်ခေတ်လောက်ကစပြီးတော့ဒီအနိကတာတင်တဲ့အစဉ်အလာပေါ်လာတယ်လဲဆိုတာကတော့မပြောတာဘူးရှင်းတော့လည်းကပေါ်လာတာပဲအဲ့တော့ရာဇဝင်စာအုပ်ကြီးတွေဖတ်နိုင်ရင်တော့တွေ့ချင်တွေ့လိမ့်မယ်ဟို ဥကလရာဆိုရင်တို့မှန်နှမ်းရာဆိုရင်တို့ဆိုတာရှိတယ်ကိုယ်မှလည်းအစားတရားမရှိဘူးဒါပေမဲ့လို့အထောက်အထားတစ်ခုကတော့ဗာလဲဆိုတော့တောင်းဖီလာဆရာတော်ရေးခဲ့တဲ့ကျမ်းဂန်တစ်ခုမှာဒီအနေကစားတင်စွာလေးနဲ့ပတ်သက်ပြီးတော့ just just a reference ပေါ့လေရည်ညွှန်းထားတာလေးတခုတွေ့ရတယ်။ဟိုဘုန်းကြီးများထက်ယဟန်ခန္ဓာနဲ့ပတ်သက်ပြီးတော့တိမ်ထတာနဲ့ပတ်သက်ပြီးတော့ရေးတဲ့အခါမှာအာ အနေကစားတင်တဲ့ခါမှာလည်းပဲအထက်ထက်တင်တာတင်တာဟာအပြစ်မရှိဘူးကုသိုလ်ပွားကြောင်းဖြစ်တယ်ဒါတော့အနေကစားတင်လိုက်တဲ့အတွက်ကြောင့်မြတ်စွာဘုရားကိုပို့ပြီးတော့တကိုးကြီးသွားတဲ့စသည်ဖြင့်ပေါ့လေဒီလိုထင်ပြီးတော့လူတွေကိုယ်ွယ်ကြရင်အယုဒေပြုကြရင်အဲပို့ပြီးတော့ကုသိုလ်ရမယ်ဆိုပြီးတော့ဒီလိုဤရချက်နဲ့ဒီလိုအသိနဲ့အနေကစားတင်တဲ့ဆိုရင်စကားတုံးထားတာအဲဒီဟိုတောင်းဖိလာဆရာတော်ရေးတဲ့ချမ်းကံမှာပါတယ် အဲ့တော့အဲ့ဒီတောင်ဖီလာဆရာတော်ဆိုတာအဲဘယ်နှစ်ခုနှစ်လောက်ကရှိခဲ့တာတော့သိကြလားပထမဆုံးတောင်ဖီလာဆိုတာသိကြလားအဲစကိုင်းမရောက်ဘူးတဲ့လူပြောရတာမလွယ်ဘူးပေါ့နော်စကိုင်းရောက်ဘူးတော့မှတောင်ဖီလာရောက်ချင်မှရောက်မှာတောင်ဖီလာဆိုတာမြောက်ပိုင်းကျတောင်ဖီလာဆိုတာကစကိုင်းတောင်နဲ့မင်းဝန်တောင်စကိုင်းတောင်နဲ့မင်းဝန်တောင်ကတောင်မြောက် parallel သွားတယ်အဲ့ဒီအဲ့ဒီတစ်ခုကို ဆက်နေတဲ့တောင်တောင်ရှိတယ်။အဲဒီတောင်ကိုတောင်ဖီလာလို့ခေါ်တယ်။ကန့်လန့်နေတာကိုဖီလာလို့သုံးတယ်။ဖီလာဆိုကန့်လန့်။အဲဒီအဲဒီနှစ်ခုဆက်နေတဲ့တောင်။အဲဒီနေရာမှာဟိုတောရကြောင်းအနေနဲ့ကြောင်းရှိတယ်။အဲဒီကြောင်းမှာသတင်းသုံးတဲ့ဆရာတော်ကိုတောင်ဖီလာဆရာတော်လို့ဒီလိုခေါ်ကြတယ်။အဲဒီဆရာတော်ကြီးကအကျင့်ကောင်းတဲ့စာလည်းပဲတိတ်တတ်တယ်။ကျမ်းခံပြုစုသွားတယ်။အဲ့ဒီဆရာတော်ကြီးကဘယ်ဘယ်ခေတ်လောက်ကလဲဆိုရင်တာလွန်မင်းဒရာကြီးလက်ထက်က နော်တာလွန်မင်းသားကြီးဆိုတာသိကြလားကြားဘူးလေအဲ့ဒီတာလွန်မင်းသားကြီးကဘယ်ဖရတည်သွားလားမင်းကုန်းဟမ်အဲကောင်းမှုတော်ဟမ်ကောင်းမှုတော်ကျတော့လူတိုင်းသိတယ်နော်အဲကောင်းမှုတော်ဖရာတည်သွားတဲ့ဒါလိုမင်းသားကြီးအမှန်ကတော့အာသူ့လက်ထက်မှာမပြီးလို့သားတော်လက်ထက်မှာပြီးတယ်သူသူအစတည်သွားတယ်အဲ့ဒီခိကဘယင်ကကိုးကွယ်တဲ့ဆရာတော်ဘယင် ဘယင်းကဟိုမနေ့ကပြောသလိုပဲဟိုအဲကမဟာပန္တိတာတို့အပိဋိသမဟာရတဂုရုဆိုတာမျိုးလိုပဲဘယင်းကဘွဲဘွဲဆက်ကပ်ပြီးတော့ကိုးကွယ်ခြင်းခံရတဲ့ဆရာတော်ကြီးအလွန်ကြော်ကြားတဲ့ဆရာတော်ကြီးအဲ့ဒီဆရာတော်ကြီးရေးသွားတဲ့ကျမ်းကဝိနည်းလင်္ကာရတီကာဆိုတဲ့ကျမ်းကမှာဒီဒီအနေကစားတင်ဆိုတာလေးကိုပြောထားတာရှိတယ်အဲ့တော့အဲသာသနာတော်မှာတဲ့စေတီကိုပဲဖြစ်ဖြစ်တဲ့ ဟိန္ဒူတော်ကိုပဲဖြစ်ဖြစ်တဲ့အားလုံးကိစ္စပြီးရင်ပေါ့လေထုလုပ်ပြီးရင်တိဆောက်ပြီးရင်တဲ့အနေကဇာတိတန်တာရံအစရှိတဲ့မြတ်စွာဘုရားရဲ့စကားတော်တွေနဲ့တဲ့အဘိဓိတ်မင်္ဂလာကိုပြုကြတယ်တဲ့ဆရာတော်ရဲ့အဘိပေကဆိုပုဂ္ဂိုလ်သုံးထားတယ်အဲ့လိုပြုတဲ့ခါမှာအထံတန်းအဖမ်းမှထပ်ပြီးတော့ပြုအဲပြုရမှာအပြစ်ရလို့မမြင်ကြမရှိဘူးတဲ့မရှိတော့မမြင်ဘူးပေါ့လေနော်အပြစ်ကိုမတွေ့ရဘူးအထူး အထူးတလဲတကူအာနုဘကြီးမားသွားတဲ့အကျိုးအကျိုးများကိုသာတွေ့ရတဲ့အတွက်ကြောင့်မို့တဲ့အထံတန်အဖန်ဖန်အထက်ထက်ဒီအနေကစားတင်ခြင်းမှုကိုပြုလုပ်ကြတယ်တဲ့ပြုလုပ်ကြသလိုပဲပေါ့လေယဟန်ယဟန်မှလည်းပဲထပ်ပြီးတော့ဟိုတင်ထတာအပြစ်မရှိဘူးဆိုတာကိုပြောတာအဲ့ဒီလိုဆိုထားတဲ့တကြောင့်မို့ဒီဆရာတော်ကြီးရဲ့ခစ်ကအနေကစားတင်တဲ့အစဉ်အလာရှိပြီဆိုတာမသိရဘူးနော်သိရတယ် အဲ့တော့အဲ့ဒီတန်လုံမင်းတရားကြီးခေတ်ဆိုတာအခုဒီကနေပြန်တွက်လိုက်ရင်အနှစ်ဘလောက်လောက်ရှိမယ်ထင်လားတန်လုံမင်းတရားကြီးဟာမြန်မာတက္ကသိုလ်တစ်ထောင်ပတ်ဝန်းကျင်မှာဘယင်ဖြစ်ခဲ့တယ်နော်ဒီအခုဒီဆရာတော်ဖျားကြီးဒီကြံ့ရေးတယ်ဒီကြံ့ဟာ1009ခုနှစ်မှာပြီးတယ်လို့ဆိုတယ်အဲတက္ကရာ1000ပတ်ဝန်းကျင်မှာဆိုအခုအခုတက္ကရာမြန်မာတက္ကရာဘယ်လောက်တော့ 1300နဲ့50နဲ့ဘလောက်၄ခုလားနော်ဆိုတော့အနှစ်300ကျော်ပြီပေါ့အဲလွန်ခဲ့တဲ့အနှစ်300ကျော်ကကျမ်းဂန်မှာဒီလိုအထောက်အထားတွေ့ရတယ်ဆိုတော့ဒီအစဉ်အလာဟာအဲ့ဒီဆရာတော်ကြီးမတိုင်ခင်ကတည်းကရှိခဲ့တယ်ဆိုတာမထင်ရှားဘူးလားနော်ဘယ်နှခုနှစ်ကစရှိခဲ့တယ်ဆိုတော့မပြောနိုင်ဘူးဒါမှမဟုတ်ဒီဒီဟို limit တစ်ခုတူတွေ့ရတာပေါ့ဟုတ်လားအနှစ်300မတိုင်ခင်တည်းက ဒီအစဉ်အလာရှိခဲ့တယ်ဆိုဒီအစဉ်လာအဲ့ဒီတုန်းကရှိခဲ့ရင်အဲ့ဒီတစ်ရှိတုန်းကလည်းရှိခဲ့မှာပဲဆိုတော့ပြောရရင်ပကံခစ်နော်ပကံခစ်လောက်တည်းကပဲစပြီးရှိခဲ့တယ်လို့ယူဆရင်လည်းမမှားဘူးထင်တယ်ဒီဒါကြောင့်မို့ဒီဘုရားအနေကစားတင်တဲ့အစဉ်အလာဟာဘုရားဟောပါဠိတော်မှာတိုက်ရိုက်မပါတော့လည်းပဲရှေးလူကြီးများကဒါဟာအပြစ်မရှိဘူးကုသိုလ်တိုးပွားကြောင့်ဖြစ်တယ်ဆိုပြီးတော့ တီထွင်ခဲ့တဲ့အစဉ်အလာတစ်ခုလို့အဲ့ဒါဒီအစဉ်အလာဟာအခုခေတ်မှထွင်တာမဟုတ်ဘူးရှေးကတည်းကတို့ဗမာပြည်မှာရှေးကတည်းကရှိခဲ့တယ်ဆိုတဲ့အထောက်အထားတစ်ခုပေါ့အဲစာပေအနေနဲ့အထောက်အထားဆိုရင်အခုပြောတဲ့ဝိနည်းလင်္ကာရတီကာဆိုတဲ့ကျမ်းဂန်မှာဆရာတော်ဘုရားကြီးရေးထားတာကောင်းပြီဘုရားအနေကစားတင်တဲ့ခါကျတော့လူတွေကမေးတယ်ဒီလိုဘာလုပ်ရမလို့ဘုရားဆိုတော့အမှန်ကတော့ ရှင်းရှင်းပြောတော့ဘာမှမလိုဘူးလို့ပြောမှာဘုရားဆင်းသူရှိရင်ပြီးတာပဲပေါ့ဟုတ်လားဘုရားဆင်းသူအနေကစားတင်တယ်ဒါမဲ့လို့မြတ်စွာဘုရားဆင်းသူကိုအနေကစားတင်ပဲဆိုတော့ဒီကတော့ကြောင်တိုင်းတို့ဟုတ်လားအမွေးတိုင်းတို့ပန်းတို့ရေကြမ်းတို့ဒါဒါဒါတွေကတော့ရှိဖို့ကောင်းတယ်ပေါ့နော်ပြီးတော့အဲ့ဒီဘုရားနေကစားတင်တဲ့ခါကျတော့ဟိုပေါက်ပေါက်လှုပ်ထားတာရှိတယ်အဲ့ဒီပေါက်ပေါက်ရှင်းတာချထားပြီးတော့ဘုန်းကြီးတွေကဘုရားနေကစားတင်ပြီးအဲ့ဒီပေါက်ပေါက်ပန်းနဲ့ဘုရားကိုဒီလိုပြစ်ပြီးတော့ပူဇော်တယ် နော်ဒါလည်းမြတ်စွာဘုရားကိုပူဇော်တာတစ်မျိုးပေါ့လေအဲဒီလိုလုပ်တယ်ဒါကြောင့်မို့ဒီနိုင်ငံကျတော့ဟာမင်းတို့ popcorn လေးပါလေးရှိအောင်လုပ်ထားလို့လို့ပြောရတာဒါတွေမပါလည်းပဲဖြစ်တာပါပဲဒါပဲလို့ဒီလိုဝေးဝေးဆာဆာနဲ့ခန့်ဟိုပြည့်ပြည့်စုံစုံလုပ်တော့လည်းပဲမိမိစိတ်ပူပြီးတော့ကြည်နုတယ်ပူပြီးတော့တရားတရားဖြစ်တယ်အဲ့ဒီအခါမှာဟိုဘုန်းကြီးများရွတ်တဲ့ဂါထာနော် ပထမပါတော့အနေကဇာတိတန်တာရံတန်ဓာဝိတံအနိပိတံအစရှိတဲ့ဖြင့်ရွတ်တယ်အဲ့ဒီအနေကဇာတိတန်တာရံအစရှိတဲ့ဂါထာကဥဒန်းဂါထာလို့ခေါ်တယ်ညဆာဖရာဖရာဖြစ်ပြီးပြီးရင်ကျူးရင်တဲ့ဂါထာအဲ့တော့ ဒီနေရာမှာကျမ်းဂန်မှာအဆိုနှမျိုးရှိတယ်အဆိုတစ်မျိုးကတော့မြတ်စွာဘုရားကဒီခါထာတွေကိုနှုတ်ကထုတ်ပြီးတော့ရွတ်တာမဟုတ်ဘူးစိတ်တော်ထဲမှာပဲဖြစ်လာတဲ့ခါထာစိတ်နဲ့ပဲဆင်ခြင်တဲ့ခါထာလို့ဒီလိုအဆိုတစ်မျိုးရှိတယ်အဆိုတစ်မျိုးကတော့လည်းပဲနှုတ်နဲ့ရွတ်ဆိုပြီးတော့ဥဒန်းကျူးတဲ့ခါထာလို့ဒီလိုအဆိုနှမျိုးရှိတယ်အဲ ဘာပဲဖြစ်ဖြစ်ဒီဟာကိုပဲမြတ်စွာဘုရားရဲ့ပထမဆုံးစကားလို့ဒီလိုပဲသတ်မှတ်ထားတယ်ဘုရားမြတ်စွာဘုရားဖြစ်ပြီးပထမဆုံးပြောတဲ့စကားပေါ့အဲ့ဒီအဲဥဒန်းကျူးတဲ့ဂါထာဥဒန်းဂါထာလို့ခေါ်တယ်အဲ့ဒီဥဒန်းဂါထာရဲ့အဓိပ္ပာယ်ကဘာလဲဆိုတော့အဖန်ဖန်ပฏิတန်ဒီနေရာချင်းဒီဆင်းရဲလှစွာသောကြောင့်ခန္ဓာအိမ်ကိုဆောက်လုပ်တတ်သူတဏှာလက်သမားကိုရှာသောငါသည် ထိုတဏှာလက်သမားကိုမြင်နိုင်သောဉာဏ်ကိုမရသေးသဖြင့်ဘဝများစွာတန်တရာပတ်လုံးကျင်လည်ခဲ့ရလေပြီတဲ့။နားလည်ကြလား။ဟမ်မြတ်စွာဘုရားဟာကဆုံလာပြီနေ့ညမှာဗောဓိပင် အောက်မှာထိုင်ပြီးတော့တင်မြင်ခွေးထိုင်ပြီးတော့ငါဘုရားမဖြစ်တဲ့မြတ်ဒီတင်မြင်ခွေးမဖြစ်ဘူးဆိုပြီးတော့အာစွဲကောင်းကောင်းနဲ့ပေါ့တရားကျင့်တော်မူတယ် အဲလိုတရားကျင့်တဲ့အတွက်ကြောင့်မို့အာနာပါနဒီကမ္မထံအားထုတ်ပြီးတော့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်စသဖြင့်ဇန်တွေအစဉ်စဉ်ရဇန်တွေအစဉ်စဉ်ရပြီးတော့အာပထမယံမှာပုပ္ပိနိဝါဒဉာဏ်လို့ခေါ်တဲ့ရှေးဟောင်းဘဝတွေအလုံးကိုအောက်မိတ်နိုင်တဲ့ဉာဏ်ကိုရတော်မူတယ်။မိဇိမယံဆိုတဲ့အလေတန်းကောင်ယံမှာဒီဒိဗ္ဗစက္ခုလို့လည်းခေါ်တဲ့တတ္တဝါတွေ တဘဝကတည်ပြီးတော့တဘဝဖြစ်နေကြတာတွေအဲ့ဒီလိုဖြစ်ကြတာရဲ့ဓာရီဟာလည်းပဲမိမိတို့ကံအားလျော်စွာဖြစ်နေကြတာကောင်းတဲ့ကံပြုတ်တဲ့ပုဂ္ဂိုလ်ကကောင်းတဲ့ဘဝမှာဖြစ်တယ်မကောင်းတဲ့ကံပြုတ်တဲ့ပုဂ္ဂိုလ်ကမကောင်းတဲ့ဘဝမှာဖြစ်တယ်လို့ဒီလိုမြင်တဲ့ဉာဏ်ကိုရတော်မူတယ်ဒါကမိသိမယံလို့ခေါ်တဲ့တန်ကောင်ယံမှာအဲ့ဒီဟိုဘက်လွန်သွားလို့မိုးတော့ယံလို့ခေါ်တဲ့တတ္တယယံရောက်တဲ့ခါကျတော့မြတ်စွာဘုရားအဲ့တော့ဘုရားမဖြစ်သေးဘူးပေါ့လေမြတ်စွာဘုရားအလောင်းဟာ ပဋိစ္စသမုပ္ပါကိုအပြန်ပြန်အလှန်လှန်ဆင်ခြင်တော်မူပြီးတော့အဲ့ဒီပဋိစ္စသမုပ္ပါထဲမှာပါတဲ့အင်္ဂါလို့ခေါ်တဲ့အဝိဇ္ဇာသင်္ခါရဝိညာဉ်စသည်ကိုတစ်ခုစီတစ်ခုစီပေါ်မှာအနိစ္စဒုက္ခအနတ္တဆိုတဲ့ဝိပဿနာရှုတော်မူတယ်။အဲ့ဒီလိုဝိပဿနာရှုတဲ့အဆုံးမှာအာယုံလည်းတက်ရောဖရာလည်းဖြစ်ရောဖရာဖြစ်သွားတဲ့အခါကျတော့ကိလေသာတွေအလုံးကုန်သွားပြီ နော်မြတ်စွာဘုရားရဲ့စိတ်တော်ထဲမှာ မကောင်းတဲ့သဘောတရားဆိုလို့ဘာမှ မရှိတော့ဘူးကိလေသာအလုံးကုန်သွားပြီအဲ့ဒီလိုကိလေသာအလုံးကုန်သွားရင်ကိလေသာတွေကသူတလဲဆိုတော့အချုပ်အနှောင်တစ်ခုခုခံနေရတဲ့ပုဂ္ဂိုလ်ဟာအချုပ်အနှောင်ကလွတ်လိုက်တဲ့အခါမှာဝန်တာတယ်ပုဂ္ဂိုလ် နော်ထောင်ကြနေတဲ့လူထောင်ကလွတ်တခါဝန်တာလို့ပဲတန်တရာဆိုတဲ့ထောင်ကြီးထဲမှာကြနေရကနေပြီးတော့အဲဒီဒီနေ့ကစပြီးဒီအချိန်ကစပြီးတော့ငါကတော့ဒီတန်တရာဆိုထောင်ကြီးကလွတ်ပြီးနောက်ထပ်ဘဝဆိုတာငါမှမရှိတော့ဘူးဘဝမရှိတော့ဘူးဆိုရင်ဆင်းရဲမရှိတော့ဘူးပေါ့အေးအဲ့ဒီလိုဆင်ခြင်မိပြီးတော့ဝုံမြောက်ဝုံတာဖြစ်လွန်းတော့ကိုမိမိစိတ်နှလုံးထဲမှာမျိုးသိမ့်မထားနဲ့လို့အန်ထွက်လာတဲ့စကားမျိုးကိုဥဒန်းလို့ခေါ်ဥဒန်းကျူတဲ့စာမှတော့မျိုးမထားနဲ့လို့ ပွင့်အံထွက်လာတဲ့စကားကိုဥဒန်းခေါ်တာအဲ့ဒီဥဒန်းကျူးတယ်အဲ့ဒီဥဒန်းမှာအခုပြောတဲ့ခဏခဏနော်အဖန်ဖန်ပဋိသင်္ဍေနေရခြင်းဟာတဲ့ဆင်းရဲလှတယ်တဲ့ဘဝတစ်ခုတစ်ခုဖြစ်ရတယ်ဆိုတာလူဘဝပဲဖြစ်ဖြစ်နတ်ဘဝပဲဖြစ်ဖြစ်နောက်ဆုံးမြမဘဝဖြစ်တော့မှဆင်းရဲဆိုတာကတော့ရှိသေးတာပဲလူဘဝမှာဆင်းရဲရှိတယ်ဆိုတာတော့ပြောစရာမလိုဘူးနတ်ဘဝမှာလည်းလူဘဝလောက်ဆင်းရဲမရှိပေမဲ့လို့ဒီနေ့ သိရတဲ့ဆင်းရဲကတော့ရှိတာပဲမြမဘဝမှာလည်းရှိတာပဲအကယ်၍များအပယ်ငရဲကြတယ်ဆိုရင်ဆင်းရဲကတခါတည်းကိုပြောင်းဆန်နေအောင်ရှိတယ်အဲ့တော့ပရိသန်နေထက်ခါထက်ခါနေနေရတယ်ဆိုတာဆင်းရဲဆင်းရဲတဲ့သဘောတရားကြီးတစ်ခုပဲတဲ့အဲ့တော့ငါဟာဒီခန္ဓာအိမ်ကိုဆောက်လုပ်တတ်တဲ့တဏှာလက်သမားကိုငါလိုက်ရှားနေတယ်တဲ့ဆိုလိုတာတော့ဒီဆင်းရဲတယ်ဆိုတာဒီခန္ဓာကိုယ်ကြီးရနေလို့ဆင်းရဲတယ်ဒီခန္ဓာကိုယ်ကြီးရရရရရနေလို့ဆင်းရဲရင် ဆင်းရဲတာကိုမကြိုက်ဘူးဆိုရင်ဒီခန္ဓာကိုယ်ကြီးကိုမရအောင်လုပ်အောင်ခန္ဓာကိုယ်ကြီးနောက်ထပ်မဖြစ်အောင်လုပ်အောင်ဒီခန္ဓာကိုယ်ကြီးနောက်ထပ်မဖြစ်အောင်လုပ်ဖို့ကခန္ဓာကိုယ်လုတ်တယ်လူဘလူလဲဆိုတာပထမသိရမယ်အဲ့ဒီခန္ဓာကိုယ်လုတ်တတ်တဲ့လူကိုတတ်နိုင်မှဟုတ်လားနောက်ထပ်ခန္ဓာကိုယ်မဖြစ်မှာဆိုဒီခန္ဓာကိုယ်ကိုဘလူခန္ဓာကိုယ်ဆိုအမှန်တော့ဘဝဘဝတန်ត្រာကြီးကိုပဲဆိုလို့တယ်အဲ့ဒါကိုလုတ်တဲ့လူကဘလူလဲဆိုတော့တဏှာတဲ့သူ့ကိုလက်သမားဆိုတဲ့တင်လက်သမားလို့တင်စားပြီးတော့မြတ်စွာဘုရားခေါ်ထားတယ် အဲ့ဒီတဏှာလက်သမားကိုငါလိုက်ရှားနေတာတဲ့ဒါမတွေ့မတွေ့ဘူးတဲ့နော်အဲ့ဒီတဏှာလက်သမားကိုမြင်နေတဲ့ဉာဏ်ကိုမရသေးတဲ့အတွက်ကြောင့်မို့တဲ့မြင်နေတဲ့ဉာဏ်ကိုမရသေးဘူးဆိုတာအမှန်ကတော့သူ့ကိုပယ်တတ်နိုင်တဲ့ဉာဏ်ကိုမရသေးတဲ့အတွက်ကြောင့်မို့တဘွားကတဘွားတဘွားတဘွားကျင်လည်ခဲ့ရတယ်အကယ်၍သာသူ့ကိုမြင်ပြီးတော့ပယ်တတ်နိုင်တဲ့ဉာဏ်ကိုရရင်နောက်ထပ်ဘွားတွေဖြစ်တော့မှာမဟုတ်အခုသူ့ကိုမတွေ့ခဲ့တဲ့အတွက်ကြောင့်မို့ နင့်ကိုငါမတွေ့ခဲ့တဲ့အတွက်ကြောင့်မို့ဆိုတော့ငါဟာဘဝပေါင်းများစွာကျင်လေခဲ့ရတယ်တဲ့ခန္ဓာအိမ်ကိုဆောက်လုပ်တတ်သောဟေတနာလက်သမားမြတ်စွာဘုရားဒီခါတော့ကျင်းတော်တယ်နော်ဟဲ့တဏှာလက်သမားလည်းမင်းခန္ဓာအိမ်ကိုဆောက်ဆောက်လုပ်တတ်တဲ့တဏှာလက်သမားငါဒီတင့်ကိုပညာမျက်စိဖြင့်ယခုမြင်အပ်ပြီမြင့်ကငါမြင်ပြီတဲ့မြင်တဲ့ဆိုင်မြင်ုံတက်တက်မဟုတ်မြင်ပြီးတော့ပယ်တတ်ပြီလို့ဆိုတော့ခန္ဓာအိမ်ကိုနောက်တစ်ဖန်သင်ဆောက်လို့ရတော့မည်မဟုတ်တဲ့နော် နင်ငါငါနဲ့ပတ်သက်ပြီးတော့နင်ခန္ဓာအိမ်မဆောက်လို့နိုင်တော့ဘူးဆောက်လို့ဖို့မရှိတော့ဘူးဘာလို့နင်ငါတတ်တတ်ပြီပေါ့လေတင်ဒီတင်ဤကိလေသာတိဟုသော အချင်းယနေ့အလုံးတို့ကိုငါချိုးဖြစ်အပ်ပြီတဲ့အချင်းယနေ့ဆိုတာအပေါ်ရှိတဲ့ဘာခေါ်လဲဒိုင်တို့မြတို့ဘာတို့ကိုဒါအချင်းယနေ့လို့ခေါ်တယ်နော်အိမ်ရဲ့အိမ်ရဲ့အပစ္စည်းပေါ့လေအဲအဲ့ဒါကိုလည်းငါဖြတ်ပြီးကိလေသာဆိုတဲ့အဲ့ဒီကိလေသာကိုအဲ့ဒါတွေနဲ့နှိုင်းထားတယ်ဖြတ်ပြီးပြီတဲ့အဝိဇ္ဇာတိဟုသောအိမ်ဤအထုပ်ကိုဖြည့်စည်းရပြီတဲ့ အိမ်တို့တချို့အိမ်မှာဆိုထိတ်ပါပင်နကောလေးတွေရှိတယ်ပေါ့ဟုတ်လားဟိုပြတ်တက်တွေပါလို့ထိတ်ရှိတယ်အဲအဲ့ဒီထိတ်အဝိဇ္ဇာကိုအဲ့ဒီထိတ်နေမှအာနှိုက်ပြီးတော့မြတ်စွာဘုရားကဟောထားတယ်အဲ့ဒါအဝိဇ္ဇာဆိုတဲ့အိမ်အထုပ်ကိုလည်းငါဖျက်ဆီးပြီးပြီတဲ့ငါဤစိတ်သည်ပြုပြင်ခြင်းကင်းရာနိဗ္ဗာန်သို့ရောက်ပြီနိဗ္ဗာန်ကိုအာယုံပြုပြီးတော့နေနိုင်သွားပြီနိဗ္ဗာန်ကိုအာယုံပြုပြီးတော့နေနိုင်သွားရင်ဒါနိဗ္ဗာန်ကိုရောက်နေတယ်လို့ပဲဆိုရတယ်တကယ်နိဗ္ဗာန်ရောက်သွားတယ်လို့တော့မဟုတ်ဘူးဒါမှမဟုတ် နိဗ္ဗာန်ကိုအာရုံပြုစိတ်မြတ်စွာဘုရားရဲ့စိတ်တော်ကနိဗ္ဗာန်ကိုအာရုံပြုပြီးတော့နေရတဲ့ဆိုရင်နိဗ္ဗာန်ထဲမှာစိတ်ရောက်နေတဲ့အတွက်ကြောင့်မို့နိဗ္ဗာန်ရောက်နေတယ်လို့ဆိုရတယ်။ဒါကြောင့်မို့ငါဤစိတ်ဒီပြုပြင်ခြင်းကင်းရာနိဗ္ဗာန်သို့ရောက်ပြီ။တဏှာကုံရာကုံကြောင့်အရတဖို့ကိုငါရပြီ။ဒါအရတဖို့ဆိုတဲ့သဘောတရားတရားဓုကိုငါရပြီ။ရတဲ့အတွက်ကြောင့်မို့ကိလေသာတွေကုံသွားပြီ။ကိလေသာတွေကုံသွားတဲ့အတွက်ကြောင့်မို့နောက်ထပ်ခန္ဓာ အိမ်မရှိတော့ဘူးနောက်ထပ်ခန္ဓာအိမ်မရှိတော့ဘူးဆိုရင် နောက်ထပ်ဘဝတန်တရာဆိုတာငါမှမရှိတော့ဘူးဒီဆင်းရဲဒုက္ခအမျိုးမျိုးပင်လယ်ဝေးနေတဲ့တန်တရာကြီးကငါတော့လွတ်ပြီလို့ဒီလိုမိမိရဲ့တန်တရာမှာလွတ်မြောက်ပုံကိုဆင်ခြင်မိပြီးတော့ရသော်ဘုရားဝန်တာ လုံးလို့ဒီစကားနော်စိတ်ထဲမှာပဲဆိုတယ်ပြောပြောပါဇက်ကထုတ်ဆိုတယ်ပြောပြောရွတ်ဆိုမိတယ်ပေါ့လေအဲဒီဒီ ဒါကိုဥဒန်းဂါထာလို့ခေါ်တယ်ဒီဥဒန်းဂါထာကိုရွတ်ပြီးတော့ဆရာတော်များကမြတ်စွာဘုရားကိုပူဇော်တယ်အဲ့ဒီဟာကိုပဲအနေကစားတင်တယ်လို့ခေါ်တယ်နော်အဲ့တော့အဲ့ဒီဂါထာကိုရွတ်ပြီးတဲ့နောက်တခါဆက်ပြီးတော့တခြားရွတ်တာလေးတွေရှိသေးတယ်ဒါကဘာလဲဆိုတော့ခုနပြောခဲ့တယ် အဲဘုရားဖြစ်ခံဤမှာပဋိစ္စသမုပ္ပါသဘောတရားကိုမြတ်စွာဘုရားအလောင်းဆင်ခြင်တော်မူတယ်ဆင်ခြင်တော်မူရုံမဟုတ်ဘူးအဲ့ဒီအဲ့ဒီအာပရိစ္ဆသမုပ္ပအင်္ဂါတစ်ပါးတစ်ပါးပေါ်မှာအနိစ္စဒုက္ခအနတ္တတင်ပြီးတော့သုံးသတ်တော်မူတယ်ဝိပဿနာရှုတော်မူတယ်အဲ့ဒီနောက်နောက်ဘုရားဖြစ်ဘုရားဖြစ်ပြီးတဲ့နောက်လည်းပဲဘောရိပင်အောက်မှာထိုင်ထိုင်တော်မူနေတဲ့အချိန်မှာလည်းပဲဒီပဋိစ္စသမုပ္ပါကိုပဲအနုလုံပฏิလုံ ဆင်ခြင်တော်မူနေပြန်တယ်အေးဒါကြောင့်မို့ဒီဥဒန်းဂါထာကိုရွတ်ပြီးတဲ့နောက်အဲ့ဒီမြတ်စွာဘုရားဆင်ခြင်တော်မူခဲ့တဲ့ပဋိစ္စသမုပ္ပအနုလုံပฏิလုံကိုတခါရွတ်ပြီးတော့ပူဇော်ရပြန်တယ်နော်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏအစရှိသဖြင့်အာပဋိစ္စသမုပ္ပါ အနုလုံပฏิလုံရွတ်ပြီးတော့တခါပူဇော်ကြပြန်တယ် အဲ့တော့ပရိစ္ဆသမုပ္ပါတရားဆိုတာလည်းပဲအလွန်လေးနက်တဲ့တရားတော့မြတ်ဒီမြတ်စွာဘုရားရဲ့တရားမှာသာဒီသဘောတရားမျိုးကိုတွေ့နိုင်တယ်တခြားဘာသာမှာဒီလိုဒီလိုသဘောတရားမျိုးဒီလိုတရားမျိုးမတွေ့ရဘူးဒီအလွန်ယုတ်တိကံတဲ့တရားတော် အကြောင်းအကျိုးဆက်သွယ်ပြီးတော့ဒါဘာမှဆိုဖြစ်ပေါ်လာရတယ်အကြောင်းမရှိဘဲနဲ့ဖြစ်တယ်လို့ဘာမှမရှိဘူးအကြောင်းဆိုရမှာလည်းပဲ ဖန်ဆင်းခြင်းကြီးကဖန်ဆင်းတယ်ဆိုတဲ့အကြောင်းမျိုးမဟုတ်ဘဲနဲ့သူ့တဘာဝရုပ်ရုပ်သဘောတရားနာမ်သဘောတရားသူ့တဘာဝအလျောက်ဖြစ်တဲ့အကြောင်းတရားအဲ့ဒီအကြောင်းတရားကိုအစွဲပြုပြီးတော့အကျိုးတရားတွေကိုအကျိုးတရားတွေဖြစ်တယ်လို့ဒီလိုဟောထားတဲ့တရားပရိစ္ဆသမုပ္ပါအဲ့ဒီပရိစ္ဆသမုပ္ပါတရားကိုအနုလုံအားဖြင့်၎င်းဒါအဖြစ်အားဖြင့်၎င်းပฏิလုံအားဖြင့်၎င်းဒါကအပြည့်အားဖြင့်၎င်းအပြည့်ဆိုတာ အဲဒီအချုပ်ချုပ်ချုပ်ငိမ့်သွားတဲ့သဘောအပြင်လည်းကောင်းဆင်းရဲတယ်ဒါကိုအနုလုံပฏิလုံဆင်းရဲတယ်လို့ခေါ်တယ်အဲ့တော့ပဋိစ္စသမုပ္ပါမှာအနုလုံပฏิလုံဆိုတာဟာအခုရိုးရိုးနားလည်နေတဲ့အနုလုံပฏิလုံနဲ့မတူဘူးအဲ့ဒါနားလည်နားဒါသတိထားရမယ်ဒါအရင်လည်းပြောခဲ့ပြီပဋိစ္စသမုပ္ပါတော့လည်းပြောခဲ့ပြီထင်တယ်ဟိုအခုအခုများသောအားဖြင့်နားလည်နေတဲ့အနုလုံပฏิလုံကဆိုတော့တိကနေ30ထိအောင်သွား30ရက်30ကနေပြီးတော့တိပြန်လာရင်ဒါအနုလုံပฏิလုံလို့ခေါ်တယ်မဟုတ်လားနော် အဲတစ်ကတည်းက30တိအောင်သွားလဲ30ရက်တစ်ပြောင်းပြန်ပြန်လိုက်ဒီလိုအခုပဋိစ္စသမုပ္ပါအနုလုံပฏิလုံကဒီလိုမဟုတ်ဘူးအဖြစ်နဲ့ပတ်သက်ပြီးတော့ဆင်ခြင်တာကိုအနုလုံအဖြစ်ဆင်ခြင်လို့ခေါ်တယ်အဝိဇ္ဇာကိုအကြောင်းပြုပြီးတော့သင်္ခါရတွေဖြစ်ပေါ်တယ်သင်္ခါရတွေအကြောင်းပြုပြီးတော့ဝိညာဉ်ဆိုတာဖြစ်ပေါ်တယ်ဝိညာဉ်ကိုအကြောင်းပြုပြီးတော့နာမ်ရုပ်ဖြစ်ပေါ်တယ်စသဖြင့်ဒီလိုအဖြစ်ဆင်ခြင်သွားတာကိုအနုလုံလို့ခေါ်တယ်အဝိဇ္ဇာအကျွမ်းမဲ့ချုပ်တဲ့အတွက်ကြောင့်မို့သင်္ခါရတွေချုပ်တယ် သင်္ခါရတွေချုပ်တဲ့အတွက်ကြောင့်မို့ဝိညာဉ်ချုပ်တယ်ဝိညာဉ်ချုပ်တဲ့အတွက်ကြောင့်မို့နာမ်ရုပ်ချုပ်တယ်လို့အဲ့ဒီလိုအချုပ်အချုပ်နဲ့ဆင်ခြင်သွားတာကိုပฏิလုံအပြည့်ဆင်ခြင်တယ်လို့ခေါ်တယ်အဲ့ဒီပရိစ္ဆသမုပ္ပါအနုလိုပฏิလုံအပြည့်ဆင်ခြင်မြတ်စွာဘုရားဆင်ခြင်တော်မူခဲ့တဲ့တရားကိုတခါဟိုရွတ်ဖတ်ပြီးတော့မြတ်စွာဘုရားရဲ့အခုဆင်းတုကိုပူဇော်ကြပြန်တယ် အဲ့ဒီပရိစ္ဆသမုပ္ပါအနုလုံပฏิလုံဆင်ခြင်ပြီးတဲ့အခါမှာကဂါထာလေးတွေရှိသေးတယ်ယထာဟဝေပါတုဘဝန္တိဓမ္မာစသည်ဖြင့်အဲ့ဒီဂါထာတွေကဘာကိုဆိုလိုတဲ့ဘာကိုဆိုလိုတဲ့ဆိုတော့ကိလေသာကိုပူပန်စေတတ်သောလုံလရှိသောမကောင်းမှုကိုရှုမြိုက်တတ်သောမကောင်းမှုကိုအပပိပြီးသောယဟန္တာအားဘောဓိပက္ခိယ138ပါးတို့သည်အကျင့်အခါ၌စင်စစ်ထင်ရှားဖြစ်ပေါ်ကုန်၏ ထိုအခါ၌အကြောင်းနှင့်တကွဖြစ်သောပဋိစ္စသမုပ္ပါတရားကိုအပြားအဖြင့်သိသောကြောင့်ထိုယဟန္တာအားယုံမှားခြင်းအလုံးတို့သည်ကင်းပြောက်ကုန်၏ဒါစာစကားကြီးပဲဆိုလိုတာကတော့လုံးလဝိရိယဆိုတာဟိုပူပန်စီတတ်တဲ့တရားလို့ဒီလိုစာမှာဆိုတယ်လုံးလဝိရိယရှိရင်ကိလေသာမဖြစ်ဘူးဆိုကိလေသာတွေကိုလုံးလဝိရိယကဝိရိယက အာရှုပ်မီးနဲ့ရှုပ်ပစ်နေသလိုဆိုဖြစ်တယ်ဒါကြောင့်မို့ကိလေသာကိုပူကိလေသာကိုပူပန်စေတတ်သောလုံးလာလို့ဒီလိုဆိုတယ်မကောင်းမှုကိုရှုပ်မြိုက်တတ်တယ်ဆိုတာလည်းပဲမကောင်းမှုတွေစိတ်ထဲမှာမရှိအောင်ပယ်ထားတဲ့ပုဂ္ဂိုလ်ပေါ့မကောင်းမှုကိုအပပြုတ်ပြီးတယ်ဆိုတော့လည်းမကောင်းမှုကိုအဝေးမှာရောက်အောင်လှုပ်ထားတယ်ဆိုတာယဟန္တာပုဂ္ဂိုလ်အဲ့ဒီယဟန္တာပုဂ္ဂိုလ်ရဲ့စိတ်ထဲမှာဗောဓိပက္ခယ139ပါးဆိုတာတတိပဋ္ဌာန်သမဗရဏအိဋ္ဌိပဣန္ဒြေဘူပုဇင်မဲ့ခင်ဆိုတဲ့တရားတွေဒီ39ပါးသောတရားတို့ဟာတဲ့ သူ့ရဲ့တဏ္ဍမှာစင်စစ်ထင်ရှားဖြစ်ပေါ်လာမယ်တဲ့အဲ့ဒီအခါမှာအကြောင်းနှင့်တကွဖြစ်တဲ့ပဋိစ္စသမုပ္ပါဒရားကိုဤအမျိုးမျိုးနဲ့သိသိတယ်အဲ့လိုသိတဲ့အခါကျတော့ထိုယဟန္တာဖို့မှာယုံမှားခြင်းဆိုတာတွေအလုံးပျောက်သွားတယ်တဲ့တတ္တဝါဆိုတာရှိတာမှဟုတ်ကလားငါရှိတော့မှဖြစ်ခဲ့တာဆိုဟုတ်မှဟုတ်ကလားနော်အနာဂတ်မှာတတ္တော်တွေဖြစ်မယ်ဆိုတာဟုတ်မှဟုတ်ကလားစသည်ဖြစ်ပေါ်လေအဲ့ဒီလိုယုံမှားမှုအမျိုးမျိုးတွေဟာလည်းပဲပျောက်သွားတော့တယ် အကြောင်းအကျိုးဆက်ဆက်ပုံကိုတကယ်မြင်ပြီဆိုရင်ဒါပျောက်တော့တာပေါ့တတ္တဝါဆိုတာဖန်ဆင်းလာများဖြစ်လေမလားသူကသူပဲအလိုလိုဘာမှအကြောင်းမရှိဘဲနဲ့ပေါ်လာတာများဖြစ်လေမလားစသဖြင့်စဉ်းစားတဲ့ယုံမှတ်မှုတွေဟာတကယ်အကြောင်းအကျိုးကိုမြင်လာတဲ့ခါကျတော့ဒါတွေမရှိတော့ဘူးပျောက်သွားတယ်ထို့တူပဲအဝိဇ္ဇာစတဲ့အကြောင်းတရားတွေကကုံရာနိဗ္ဗာန်ကိုတည်သောကြောင့်ယဟန္တာအာယုမှခြင်းအာလုံးတို့ပြီးကင်းပြောက်ကုန်၏ခုနလိုပဲဒီ ပောရိပခေတရား339ပါးသူ့ရဲ့စိတ်ထဲမှာ ဖြစ်ပေါ်လာတဲ့အခါမှာနိဗ္ဗာန်ကိုအာယုံပြုနိဗ္ဗာန်အာယုံပြုပြီးတော့အာဘာခေါ်လဲမတရားဖို့တရားဆိုတာဖြစ်တယ်အဲ့ဒီလိုနိဗ္ဗာန်ကို အာရုံပြုပြီးတော့မတရားဖို့တရားဖြစ်လိုက်တဲ့အခါကျတော့ခုနယုံမှားဆိုတာတွေဒီခါအကုန်လုံးပျောက်သွားပြန်တယ်ဘာမှမရှိတော့ဘူး အဲ့ဒီလို33ဘောဓိပက္ခယပြန်39ပါးမိမိတဏ္ဍာမှာထင်ရှားဖြစ်နေတဲ့ခါမှာတဲ့ကောင်းကင်ကိုတောက်ပါစေသော နေမင်းသည်အမိုက်တိုက်ကိုဖျက်ဆီးလျက်တည်နေတဲ့ကဲ့သို့ထိုယဟန္တာသည်မန်စစ်တီကိုဖျက်ဆီးလျက်တည်နေ၏အဲ့ဒီပုဂ္ဂိုလ်ဟာအာနေက အမိုက်မှောင်ကိုဖျောက်တယ်လို့ပေါ့လေမန်မာနရဲ့စစ်တက်ကြီးကိုဖျက်ဆီးတယ်ဖျက်ဆီးပြီးတော့နေတယ်ဆိုမာနရဲ့စစ်တက်ဖျက်ဆီးတယ်ဆိုတာလည်းပဲ ဟောဗမာလိုရှင်းရှင်းပြောရင်တော့ကိလေသာတွေကိုပယ်တာကိုပဲဆိုလိုတာပါပဲအဲဒီကိလေသာတွေကိုပယ်ပြီးတဲ့ပုဂ္ဂိုလ်များကိုဖယားကိုပဲတခါတခါလဲယဟန်တာဆိုရက်အခေါ်တော့အခေါ်အဝါနဲ့သုံးတယ်နော်ဒါကြောင့်မို့ယဟန်တာဆိုရင်ဖယားမပါဘူးလို့လို့မထင်နဲ့ယဟန်တာဆိုတာဖယားမြတ်စွာဘုရားဖယားဂုဏ်တော်၉ပါးထဲမှာအရဟံဆိုပါတယ်မဟုတ်လားအဲ့ဒီအရဟံဆိုတဲ့သကလုံးကနေပြီးတော့ဗမာစကားယဟန်တာလို့ခေါ်တာ အဲတော့မြတ်စွာဘုရားဟာအရဟန္တဆိုတဲ့ဘွယ်ဘွယ်ရတော်မူတဲ့အတွက်ကြောင့်မယဟန္တာဆိုရင်လည်းဟုတ်တယ်တပ္ပိညုတ္တဉာဏ်တော်ရတော်မူတဲ့အတွက်ကြောင့်မို့ဘုရားဆိုလည်းဟုတ်တယ်အဲ့ဒီလိုမြတ်စွာဘုရားကိုတော်တန်อืมဆင်ခြင်တော်မူခဲ့တဲ့ပဋိစ္စသမုပ္ပါအနုလုံပฏิလုံ တရားနဲ့ရွတ်ပြီးတော့လည်းပဲအဲဆရာတော်များကပူဇော်ကြတယ်ဒါလည်းပဲဟိုစောစောကပြောလို့ ဘုရားအဘိသိက်ပေါ့လေနော်နောက်တစ်ခုကတော့ဗာလဲဆိုတော့အဲ့ဒီဟာရုပ်ပြီးတဲ့နောက်ဟေတုပစ္စယောအာရမဏပစ္စယောအစသည်အစရှိသည်ဖြင့်ပဋ္ဌာန်းကျမ်းရဲ့အစပေါ့လေအဲ့ဒီပဋ္ဌာန်းကျမ်းအစမာတိကာကိုရွတ်ပြီးတော့24ပစ္စည်းကိုရွတ်ပြီးတော့လည်းပဲဆရာတော်များကပူဇော်ကြပြန်တယ်ခုနပြောခဲ့သလိုပဲမြတ်စွာဘုရားဟာဘုရားဖြစ်ပြီးတဲ့နောက် တုဋ္ဌတတ္တဟလို့ခေါ်တဲ့လေးခုမြောက်ယတ္တတပတ်မှာအဘိဓမ္မာခုနှစ်ကျမ်းကိုဆင်ခြင်တော်မူတယ်အဘိဓမ္မာခုနှစ်ကျမ်းကိုဆင်ခြင်တော်မူတဲ့အခါကျတော့ပထမ6ကျမ်းကိုဆင်ခြင်တော့ကဘာမှထူးထူးခြားခြားဖြစ်ပေါ်တာမတွေ့ရဘူးသို့တော့ခုနှစ်ခုမြောက်ဖြစ်တဲ့ပဋ္ဌာန်းကျမ်းကိုဆင်ခြင်တဲ့အခါမှာမြတ်စွာဘုရားရဲ့ခန္ဓာကိုယ်ကရောင်ကြီးတော်တွေထွက်တယ် ရောင်ကြီးတော်တွေထွက်ပြီးတော့ဒီရောင်ကြီးတော်တွေဟာစัจ java လာအနှံ့ပြန့်သွားတယ်နော်အဲ့တော့ရှေ့၆ကျမ်းဆင်ញင်တော့ကရောင်ကြီးတော်မထွက်ခဲ့နဲ့ပဋ္ဌာန်းကျမ်းကိုဆင်ញင်တဲ့အခါကျမှဘာကြောင့်ရောင်ကြီးတော်တွေထွက်ရတာလဲဆိုတော့မြတ်စွာဘုရားရဲ့ဉာဏ်တော်ကအလွန်ကြီးကျယ်တယ်တပ်ပိညုတဉာဏ်ဆိုတာသိစရာရှိသမျှအားလုံးပေါ့လေ ဘာမှမကြံအောင်သိနိုင်တဲ့ဉာဏ်မျိုးကိုတပ်ပင်ညုတဉာဏ်လို့ခေါ်တယ်။သိခြင်းရင်မြတ်စွာဘုရားကိုသိနိုင်တာကြီးပဲမသိမြတ်စွာဘုရားမသိနိုင်တဲ့တရားရလို့မရှိဘူး။နော်မသိနိုင်တဲ့သဘောတရားမရှိဘူး။အဲဒီလိုဉာဏ်မျိုးကိုတပ်ပင်ညုတဉာဏ်လို့ခေါ်တယ်။အဲဒီတပ်ပင်ညုတဉာဏ်ဆိုတာအလွန်ကြီးကျယ်တယ်။အဲတော့အလွန်ကြီးကျယ်တဲ့တပ်ပင်ညုတဉာဏ်နဲ့ဆင်ခြင်လိုက်တဲ့အခါမှာသုံးဖို့ တက်ဝင်လိုက်တဲ့အခါမှာရှေ့6ကျမ်းကတိမ့်နေတယ်တပ္ပညုတညာကြီးသလောက်သူတို့ကอืมဘာခေါ်မလဲမကျေဝန်းမှုပေါ့လေအဲ့ဒီလိုဖြစ်တော့တပ္ပညုတညာတော်ကဒီကျက်စားရတာကိုမျိုးရတာဆင်ញင်ရတာမှာအာမရဘာခေါ်မလဲတာရပါရမရှိဘူးဟိုသမုတ်တရားတရားဝေလာငါးကြီးကိုဖမ်းပြီးတော့ ရေခံနဲ့ထည့်ထားတာမျိုးလိုဖြစ်နေဒီငါးကြီးလွတ်လွတ်လပ်လပ်သူမသွားနိုင်ဘူးဒီဒီဘာခေါ်မလဲရေခံအတွင်းလောက်ပဲသူလှည့်လည်နေနိုင်တယ်ပေါ့လေအဲပဋ္ဌာန်းကျမ်းဆိုတာကတော့အလွန်ကျယ်ဝန်းတယ်ရှေး၆ကျမ်းရှေး၆ကျမ်းနဲ့ပဋ္ဌာန်းကျမ်းနဲ့ဆိုပဋ္ဌာန်းကျမ်းတော့မှပုံများလဲအောင်မထင်နဲ့အခုသတ္တသင်္ကနာမူနဲ့အဘိဓမ္မာ ကျမ်းပေါင်း12အုပ်ရှိတယ်12အုပ်မှာပဋ္ဌာန်းကျမ်းက9အုပ်တောင်ရှိတယ်9အုပ်ဆိုမှလည်းပဋ္ဌာန်းကျမ်း9အုပ်ကအထူးကြီး9အုပ်ဟာလားရှေ့ကျမ်းတွေက တချို့ကျမ်းဆိုပါပါလေးရတော့သေးသေးလေးအဲအလွန်ကျယ်ဝန်းတယ်ဒါကကျမ်းစာအနေနဲ့ဒါပြောတာတရားအနေနဲ့ကျတော့ဒီတဲ့အများကြီးကျယ်ဝန်းသွားတယ်အဲ့ဒီလိုကျယ်ဝန်းတဲ့ပဋ္ဌာန်းကျမ်းကိုမြတ်စွာဘုရားဆင်ခြင်တော်မူရတဲ့အခါကျတော့မြတ်စွာဘုရားရဲ့တပ္ပညုတဉာဏ်တော်ကလည်းပဲအားရှိသလောက် ကွန်မြူလို့ရတယ်ဆင်ခြင်လို့ရတယ်ဒီပဋ္ဌာန်းကျမ်းကျေဝန်းတလောက်မြတ်စွာဘုရားရဲ့တပ်ပညုတ္တဉာဏ်တော်ကကျက်ဆန်းနိုင်တယ်မြတ်စွာဘုရားရဲ့တပ်ပညုတ္တဉာဏ်တော်ကျက်ဆန်းနိုင်တလောက်ပဋ္ဌာန်းကျမ်းကလည်းကျေဝန်းတယ်ဆိုတော့ကိုခုနဝီလာငါးကြီးကိုသမုဒ္ဒရာထဲပြန်လှုပ်ပေးလိုက်တယ်လို့ပေါ့ဟာသူတိတ်ပြီးတော့မြူးသွားပြီပျော်သွားပြီသူသဘောရှိအာ သမုဒ္ဒရာထဲမှာသွာလာလို့ကုလို့ရသွားပြီပေါ့လေအဲ့ဒီလိုပဲမြတ်စွာဘုရားရဲ့တန်ပိညုတ္တဉာဏ်တော်ဟာလည်းပဲအလိုတော်ရှိတိုင်းဆင်ခြင်နိုင်သွားပြီဆင်ခြင်လို့ရသွားပြီအဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့မြတ်စွာဘုရားရဲ့စိတ်ဓာတ်ဟာအလွန်ကြည်လင်တယ်ပေါ့ဗမာလိုတော့ပျော်တော့ပေါ့လေဝန်းတာတော့ပေါ့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီစိတ်ဓာတ်ရဲ့မိယာဖြစ်တဲ့နှလုံးကလည်းပဲကြည်လင်သွားတယ်အဲ့ဒီနှလုံးသားကြည်လင်တဲ့အခါကျတော့အဲ့ဒီနှလုံးသားကို ရဲ့ဘာဝန်းကျင်မှာရှိတဲ့ရုပ်တရားတွေကတခါကြည်လင်းမြန်တယ်အဲ့ဒီလိုကြည်လင်းလာတဲ့ခါကျတော့အဲ့ဒီအကနေပြီးတော့ရောင်ကြီးတော်တွေထွက်လာတယ်။နော်မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကရောင်ကြီးတော်အယောင်ဘယ်နှမျိုးတော့6မျိုးနော်ရောင်ကြီးတော်6မျိုးထွက်လာတယ်။ပထမဘာလဲတော့နီလတဲ့နော်နီလရောင်ကြီးတော်တဲ့နီလဆိုပါလားညိုသောရောင်ကြီးတော်တဲ့ ညိုညိုတာမဲတာဒါနဲ့တာဒါဒီဒီဒီခုအတူလိုပဲအဲ့တော့မျက်မျက်လုံးမျက်မျက်လုံးမှာနဲ့တဲ့နေရာရှိတယ်နော်ညိုတဲ့နဲ့တဲ့နေရာရှိတယ်ဆံပင်ညိုတဲ့ညိုတာရှိတယ်အဲ့ဒီနေရာတွေကနေပြီးတော့ညိုသောရောင်ကြီးတော်တွေထွက်တယ်ပြီးတော့နောက်တစ်ခုကပါတော့နီလာပြီးတော့ပီတနော်သူအစင်နဲ့သွားကြအောင်ပီတဆိုတာကအဝါဝါသောရောင်ကြီးတော်တွေထွက်တယ်မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကဟို ဝါတဲ့အဆင်းရှိတယ်လို့ရွှေအဆင်းပေါ့လေဝါတဲ့အဆင်းရှိတယ်လို့ဆိုတာအဲတော့အဲ့လိုဝါတဲ့ကြောင့်ကြည်တော်တွေမြတ်စွာဘုရားရဲ့အရေးအရေးကနေပြီးတော့ထွက်မှာပေါ့လေပြီးတော့နီလာပီတာပြီးတော့ဗါတော့လောဟိတနီသောရောင်ကြည်တော်သွေးပေါ့မြတ်စွာဘုရားရဲ့သွေးတို့နော်အကျော်တွေပေါ့လေအဲ့ဒီကနေပြီးတော့နီသောရောင်ကြည်တော်တွေထွက်တယ်နီလာပီတာလောဟိတနောက်ဆုံးပါတော့ဩဓာတဖြူသောရောင်ကြည်တော်တွေထွက်တယ် မျက်စိအဖြူတို့သွားအဖြူတို့နော်အယိုးအဖြူတို့အဲ့ဒီနေရာတွေကနေပြီးတော့ဖြူသောရောင်ကြီးတော်တွေထွက်တယ်နီလပိဒလောဟိတဩဒတမင်းစိတ်ထမင်းစိတ်ထပါလားထမ်းခြင်းရောင်လို့ပြောတာနော်ဟိုလိမ္မောရောင်ခတ်စင်စင်အရောင်မျိုးပေါ့အဲ့ဒီအရောင်တွေထွက်တယ်နောက်ဆုံးတစ်ခုကပါတော့ ပပတ္တရပြိုးပြိုးပြက်တယ်နော်တလက်လက်နေတဲ့အယောင်လို့ဆိုတာပဲအဲတချို့ကလည်းပဲဒါပပတ္တရအယောင်ကြီးဟာဟိုရှေ့ကအယောင်အယောင်၅မျိုးရောနေတဲ့အယောင်ကိုပပတ္တရလို့ခေါ်တယ်ဒါကြောင့်မို့အခုသာသနာအလံလောက်ထားတဲ့ခါကျတော့နောက်ဆုံးအယောင်မှာအဲ့ဒီအဲ့ဒီအယောင်၅မျိုးမဟုတ်ဘူးလားသာသနာအလံသိတယ်မဟုတ်လားနော်အေးအဲ့ဒီအခုခေတ်သာသနာအလံမှာ မျိုးအမျိုးနေရာမှာဘာတွေ့ရလဲမှတ်မိကြလားဒါနအလားလဲသိကြဘူးလားမသိပါဘူးဟမ်တို့ဗမာလေးအနေနဲ့သိရမှာဟမ်ဒီနိုင်ငံလူတွေမသိတာထားပါသူတို့ကအပြာသုံးတယ်အညိုစားဒါကြောင့်တာသနာအလားမှာအပြာစာတွေ့ရတယ်ဘာကြောင့်လဲဆိုတော့နီလဆိုတဲ့ပါဠိစကားလုံးကိုသူတို့က blue လို့ပြန်တယ်အနောက်နိုင်ငံက တို့ကအညိုလို့ပြန်တယ်ဘယ်တော့မှမှန်းတော့မသိဘူးတို့တို့လည်းမဆိုးဘူးတို့လည်းမဆိုးဘူးလို့ဆိုရနော်ဘာကြောင့်ဆိုတော့ဆံပင်တို့ဘာတို့ကိုနီလာလို့သုံးတယ်ဟာလားမျက်စိမျက်နှာမျက်နှာဝန်းကိုနီလာလို့သုံးတော့ဒါဒီဒီအရှိတိုင်းသားတွေအနေနဲ့ပြောမှဆိုဆံပင်အပြာရောင်ပဲတယောက်မှမဖြစ်နိုင်ဘူးမျက်လုံးလည်းအပြာရောင်မဖြစ်ပါဘူးဟုတ်လားတို့တော့ဖြစ်ရင်ဖြစ်ဒါပေမဲ့လို့တို့ဘုံမှာမှာကြာညိုဆိုတာမြင်မှုကြလား ဟမ်ကြားညိုးကတကယ်ညိုးရလားအပြာကြီးနော်အပြာအပြာနဲ့ကြာဝဲတို့ဗမာဗမာလည်းကြာညိုးခေါ်ဘူးလားခေါ်တယ်ညင်မှုကြလားအမြင်မှုမှာပါနော်တတိမထားရင်မမှတ်မိတာရှိရပြာတာထဲရတော့ပြာတယ်ဘေးကအဲဟိုဘေးကကိုပြာတာပါဘေးကပြာအဲဘေးကပြာတယ်အထဲရတော့ဘာလို့အဖြူတွေဘာတွေပါတယ်အဲဘေးဘေးအယောင်မပြာနဲ့ဟုတ်လားဘေးသားတယ်အေး ပြီးတော့အောင်မဲညိုဆိုတာတွေ့ဘူးကြလားမြင်ဘူးကြလားဒီဟိုတော့အညာသူတွေမဟုတ်လို့ထင်တယ်ကွာဟမ်ပကံပကံနားစီမှာတော့ရှိတယ်အဲ့ဒီအောင်မဲညိုပန်းစာကြည့်လိုက်ရင်လည်းအပြာတွေဟာအေးဒါကြောင့်မို့အပြာအပြာလို့ပြန်ဘာသာပြန်တာအညိုလို့ဘာသာပြန်တာနှစ်ခုလုံးမမှန်တယ်လို့ဆိုရမှာပဲအဲတို့ကဗမာပြည်မှာတော့ဒါအညိုလို့ပဲပြန်တယ်ဒါညိုတော့ရောင်ကြီးတော့နော် ဝါသောရောင်ကြီးတော်ဝါတာကိုလည်းရွှေသောရောင်ကြီးတော်လို့သုံးတယ်သို့တော့ဝါသောရောင်ကြီးတော်နီသောရောင်ကြီးတော်ပြောပါတော့ဖြူသောရောင်ကြီးတော်မောင်းသောရောင်ကြီးတော်မောင်းတယ်ဆိုတာဘာမှလည်းမသိဘူးဗမာစကားကြီးပဲခုနပြောလို့ပဲထန်းကျင်ရောင်ဆိုတာလည်းဗမာထန်းကျင်ကလည်းဘယ်လိုနေမှလည်းမသိတော့ orange ရောင်အဲ့လိုအဲ့လိုအရောင်မျိုးလို့သတ်မှတ်ထားရောဒါတော့မှပြူးပြူးပြက်ပြက်နော်တခဲနဲ့တော့ရောင်ကြီးတော်ဆိုပြီးတော့ရောင်ကြီးတော်6သွဲအဲ့ဒီရောင်ကြီးတော်6သွဲဟာမြတ်စွာဘုရားရဲ့ခန္ဓာကိုယ်တော်ကထွက်တယ်တဲ့အဲ့ဒါဟာ အဲအခုပဋ္ဌာန်းကျမ်းကိုဆင်ခြင်လိုက်တဲ့အခါမှာထွက်တယ်အဲ့ဒါကြောင့်မို့ဒီဖះအနေကစားတင်တဲ့အခါမှာအဲ့ဒီပဋ္ဌာန်းကျမ်းကြမ်းလုံးကိုတော့ဘယ်သူမှမရွတ်နိုင်ဘူးပေါ့လေတထိုင်နဲ့လည်းရွတ်လို့မရအောင်ဆိုတော့အဲ့ဒီပဋ္ဌာန်းကျမ်းရဲ့မာတိကအခြေခံဖြစ်တဲ့24ပစ္စည်းကိုရွတ်ပြီးတော့မြတ်စွာဘုရားကိုပူဇော်ရပြန်တယ်ဟေတုပစ္စယောအာရမဏပစ္စယောအဓိပတိပစ္စယောအနန္တရပစ္စယောစသဖြင့်ပူဇော်ရအဲ့ဒီလိုပူဇော်တော့ကိုအခု မြတ်စွာဘုရားကိုတော်တိုင်ဥဒန်းကျူခဲ့တဲ့ဂါထာနှလုံးသွင်းခဲ့တဲ့တရားတော်နော်ပရိသသမုပ္ပါတရားတော်ဆိုတာလည်းပဲထူးခြားတဲ့တရားတော်တစ်ခုပဋ္ဌာန်းတရားတော်ဆိုတာလည်းပဲအလွန်နဲ့နဲတဲ့ကျေဝန်းတဲ့တရားတော်တစ်ခုဒီတရားတော်တွေကိုရွတ်ဖတ်ပြီးတော့မြတ်စွာဘုရားရဲ့အဲကိုယ်တော်စံရုပ်ပွားဆင်းတူတော်ကို ပူဇော်ကြတယ်ဒါကိုပဲဟိုခုနဝိနည်းလင်္ကာကျမ်းမှာပြောထားတာက အဘိသိက်သွန်းတယ်လို့ပေါ့လေပြုကြတယ်အဲ့တော့ဒီညမှာတချို့ပုဂ္ဂိုလ်များလည်းအဘိသိက်သွန်းတယ်ဆိုတဲ့စကားလုံးကိုမကြိုက်ကြဘူးဆိုတော့ဒါကတော့ဘုရားကိုပူဇော်တယ်ဆိုတဲ့အနေကိုပဲရည်ရွယ်တယ်ဆိုရင်တော့လေသင့်လျော်တယ်လို့ထင်တယ်နော်အဲ့တော့ရှင်ဘရင်နေကိုအဘိသိက်သွန်းတယ်မဟုတ်လားဟုတ်လားအဲ့တော့အဘိသိက်သွန်းလို့ရှင်ဘရင်ဖြစ်တာလားရှင်ဘရင် ဖြစ်လို့အဘိသိက်သွန်းရတာလား နော်ရှင်ဘရင်ဖြစ်လို့ဘိတ်တွေသုံးပေးရတာကိုဒီပုံလားတွေဘိတ်တွေသုံးပေးလို့ရှင်ဘရင်ဖြစ်တာမဟုတ်ဘူးအဲထို့တူပါပဲဘုရားသခင်တို့လည်းပဲအနေကသာတင်လို့နော်အယုဒိပြုခေါင်းတာလားရှ िख ိုးခေါင်းတာလားသို့မဟုတ်ရှ िख ိုးခေါင်းလို့အနေကသာတင်တာလားဆိုရင်အယုဒိပြုခေါင်းလို့ရှ िख ိုးခေါင်းလို့အနေကသာတင်တာလို့ပဲဒီလိုပဲမှတ်ရမယ်ဘုန်းကြီးတွေအနေနဲ့ဘာမှတကိုးမရှိပါဘူးဟုတ်လားဒီဒီစင်းတွေကိုခုနလိုဟို ပို့ပြီးတော့ကြီးညိုပဲဖြစ်လာအောင်ဒကာဓမ္မတွေရဲ့စိတ်ထဲမှာပို့ပြီးတော့လေးနဲ့လာအောင်ဆိုတဲ့အနေနဲ့ဒါအနေကစားတင်တာကိုလုပ်ပြီးတယ်ဒီဆရာတော်ဒီအနေကစားတင်လိုက်လို့ဒီဒီဖီဖျားစင်းတို့ကရေခိုးခေါင်းသွားပြီးစတယ်ဖြင့်ဒီလိုတော့မမှတ်ကြနဲ့ပေါ့အေးဒါကြောင့်မို့ဖျားအနေကစားတင်တယ်ဆိုတာမြတ်စွာဘုရားကိုယ်တော်တိုင်ဆင်ခြင်း ဥဒန်းကျူခဲ့တဲ့စကားဆင်ခြင်ခဲ့တဲ့တရားတွေကိုရွတ်ဖတ်ပူဇော်တာကိုပဲအနေကစားတင်တယ်လို့ဒီလိုသုံးတယ်ဒီလိုခေါ်တယ်ဒါလေးနားလည်ထားရမယ်နော်ဒါကြောင့်မို့အဖះအနေကစားတင်တဲ့အခါမှာအကယ်၍နှောင်လာမိမိတို့အိမ်တွေမှာဖះအနေကစားတင်ကြတာလေလောက်ကြအောင်မှာပါပဲအဲ့ဒီလိုနားလည်ပြီးတော့မြတ်စွာဘုရားအာဘုရားဖြစ်တဲ့အချိန်အချိန်ကိုဤစိတ်ထဲမှာပေါ်လာအောင်ဤမှန်းပြီးတော့အဲ့ဒီအချိန်မှာမြတ်စွာဘုရားရဲ့ တန်တန်တော်မှာမကောင်းတဲ့ကိလေသာမှန်သမျှအကုန်လုံးကင်းစင်သွားပြီးတော့အလွန်တန့်ရှင်းတဲ့စိတ်ဓာတ်တော်ဖြစ်တယ်။အဲ့ဒီတန့်ရှင်းတဲ့စိတ်ဓာတ်တော်ဖြစ်တာနဲ့တပြိုင်နက်ပဲတရားအလုံးကိုသိတော်မူတဲ့တပ်ပိညုတဉာဏ်ကိုရတော်မူတယ်ဆိုတဲ့ဒီသဘောတရားကိုအာယုံပြုတ်ပြီးတော့မိမိတို့ကကြီးညိုနိုင်ရင်ပို့ပြီးတော့အကျိုးရှိတယ်။အခုဗမာနိုင်ငံမှာဖြစ်နေတာကဘာဖြစ်ဖြစ် တို့တို့လှုပ်ရှားမလို့ဘူးဘုန်းကြီးလှုပ်ပြီးရောဆိုတာကအဲ့လိုကြီးစိတ်ကထင်းထင်နေကြတယ်နော်ပရိပ်ရွရင်လည်းပဲဒီတိုင်းမဟုတ်လားဘုန်းကြီးတွေရွရင်ပြီးတာပါပဲတို့ကတော့ဟိုဟာထလှုပ်ဒီဟာထလှုပ်ဟုတ်လားအဲ့လိုလိုပဲထင်းနေတယ်ဘုရားနေကစားတင်လည်းပဲတချို့ကမလားမလားကြဘူးနော်ဘုန်းကြီးတွေတင်းတာပဲသူတို့ကသူတို့လှုပ်တာပြီးတာပဲပေါ့လေမဟုတ်ဘူးနော်ဒါကိုကိုရင်ကအဲ့လိုအတိတရားရှိပြီးတော့အာကြည်ကြည်ညိုညိုလေးလေးစားစားနဲ့နာယူမယ်နော်ဆိုရင် ပို့ပြီးတော့အကျိုးရှိတယ်ပြီးတော့လဲနောင်လည်းပဲဘုရားအာဘုရားရှိခိုးတဲ့ကဘုရားအာယုံပြုတ်တဲ့အခါမှာလေးနှစ်တဲ့ကုသိုလ်ကိုမှရတယ်ပေါ့ပေါ့ဆဆလုပ်ရင်ပေါ့ပေါ့ဆဆဖြစ်တာပဲလေးလေးနက်နက်လုပ်ရင်လေးလေးနက်နက်ဖြစ်တာပဲဒီဒါကြောင့်မို့ဒီဘုရားအနေကစားတင်တဲ့အခါမှာဒကာဒကမတွေအနေနဲ့ကလည်းပဲလေးလေးစားစားနဲ့နာယူတင်တယ်နော်ကံကောင်းပြီနည်းနည်းကြံနေသေးတယ် ဒီခုနပဋ္ဌာန်းယူပြီးတဲ့နောက်တခါဘုန်းကြီးများကအစ်စ်ထဲတော့ရွတ်ကြပြန်တယ်ဇယံတော်ဗောဓိယာမူလေတက်ကြဏနန္တိဝဒနောစသည်ဖြင့်အဲ့ဒါကလည်းပဲဒီမြတ်စွာဘုရားဟာဗောဓိပင်ရင့်မှာဒီအောင်မြင်မှုရတယ်လို့ပေါ့လေတင်တို့လည်းပဲအောင်မြင်မှုရပါစေလို့ဒီလိုဆန္ဒပြုပေးတဲ့ခါတာလေအဲဒီခါတာတွေကိုလည်းရွတ်ပြီးတော့ဟိုတခါ ပတ္တခိဏံကာယကမ္မစသဖြင့်ပေါ်လေကာယကံဝစီကံမနောကံအားလုံးမင်္ဂလာရှိပါစေကောင်းပါစေဆိုတဲ့ဆန္ဒပြုတဲ့ကာထာတွေရွတ်ပြီးတော့ဒါဏီကုန်းချုပ်လိုက်ကြတယ်နော်ဒါဟိုပဲအနေကစားတင်တယ်လို့ဒီလိုခေါ်တာနားလည်နော်ဒါကြောင့်မနောအနေကစားတင်တဲ့အခါမှာ ဒီသဘောတရားကိုတတိယရရပြီးတော့ကြီးညိုတတ်ရင်မိမိတို့မှာပို့ပြီးတော့အကျိုးရှိတယ်ကုသိုလ်ပို့ပြီးတော့ပွားများတယ်အဲ့တော့အနေကစားတင်တာဘုန်းကြီးတွေတင်မှဖြစ်သလားလားဗျာမေးအောင်ဟမ်ဘယ်နဲ့ကိုယ့်ဘကိုရွတ်တန်တင်ရောမရဘူးလားရပါရတယ်ထင်တာပဲဘယ်နဲ့ဟမ်ဘုန်းကြီးတွေတင်တော့ပို့ပြီးတော့ကောင်းတယ်ဒီကတမာကြီးနေကျူးတယ်အဲဘုန်းကြီး ဘုန်းကြီးတခါရေးရတယ်ဘုန်းကြီးတခါရေးရတော့အမြဲတမ်းမနဲ့ဘုရားရှိခိုးတိုင်းရှိခိုးတိုင်းသူအနေကစားပထမဆုံးတင်တယ်သူကသူပေါ့အဲသူကသူအနေကစားတင်းပြီးမှဩကာသဩကာသရှိခိုးတာနေ့တိုင်းသူလောက်တယ်ဒါသူကတော့ရလေရနော် မှန်ပါတယ်နော်ဘုန်းကြီးများဆိုတော့ဒါလူတွေနဲ့ဆိုင်ရင်ဘုန်းကြီးတွေပို့ပြီးတော့သီလသမารိရှိတယ်ပေါ့ဆိုတော့ပို့ပြီးတော့ကောင်းတယ်အကယ်၍ဘုန်းကြီးမရနိုင်ဘူးဆိုရင်ကိုယ့်ဘာကိုတင်လို့မဖြစ်ဘူးလား နာပြစ်တာပေါ့နော်တင်တယ်ဆိုခုနလိုရွတ်ဖတ်ပူဇော်တာပဲမိမိစိတ်မှာပို့ပြီးတော့ဟိုကြည်ညိုမှုပွားများလာရင်တရားတရားပွားများလာရင်ဒါကောင်းတဲ့လုပ်ငန်းတစ်ခုပဲဒါပေမဲ့အဲ့ဒါလေးကြက်ထားကြရင်မကောင်းဘူးလားဟမ်နော်အနေကစားတင်လေးကြက်ထားကြရင်ပြီးတော့ကိုမနဲ့ဘုရားရှိခိုးတိုင်းရှိခိုးတိုင်းကိုဘကိုအနေကစားတင်ပေါ့ဒါဘုန်းကြီးကိုဘယ်တော့မှပြင်ပြီးတော့နေကစားမတင်နဲ့လို့ပြောလာမဟုတ်ဘူးနော်ဘုန်းကြီးများလည်းပြင်ပြီးတော့နေကစားတင်ကောင်းပါလေဟုတ်လားဒါပေမဲ့လို့ မိမိတို့နေ့စဉ်ဖះရှိခိုးတဲ့ခါမှာလည်းပဲအဲ့လိုအနေကစားတင် ပြီးတော့ရှိခိုးရင်ဒါပို့ပြီးတော့တရားတရားပွားများပြီးတော့ပို့ပြီးတော့ကုသိုလ်ကုသိုလ်ပွားများဖို့ဖြစ်မယ်တဲ့အဲဒါကြောင့်မို့တတ်နိုင်ရင်တော့ဒီအနေကစားတင်ပါဠိကိုကြက်ကိုထားဖို့ခေါင်းနော်ကြက်ထားအဲတကယ်ကြက်ရင်မကြပါဘူးရအဝိဇ္ဇာပိစ္ဆသင်္ခါရဆိုမြတ်တော်ပြင်ရနေကြတယ်ဟိုပြီးတော့ဗါတော့ ပဋ္ဌာန်းဆိုတာလည်းပဲရနေကြတယ်ဆိုတော့နိကသာတိတန်တနာစက္ကာဒါလည်းနှစ်ပုတ်သုံးပုတ်ပါဟုတ်လားများတာမဟုတ်ပါဘူးဟိုအလုပ်တစ်ခုဆိုတာမလုပ်ခင်တိတ်အကြီးကြီးထင်တတ်တယ်နော်မကြက်ခင်တော့ဒါအတိတ်ခက်တာပဲအရှိကြီးပဲဆိုထင်တတ်တယ်တကယ်ကြက်လိုက်လို့ရတော့လည်းဘာမှမဟုတ်ဘူးတို့တူတူလေးပဲနော်ဆိုတော့9မိနစ်10မိနစ်အတွင်းမှာဒါပြီးအားလုံးရွတ်လို့ရတယ်ပြီးတယ်ဆိုတော့ဒီလောက်ဒီလောက်ဟာဘာမှမခက်ရင်ဘူးဒါကြောင့်မမီးလို့ကိုယ်တိုင်ရအောင်ကြက်ထားပြီးတော့အိမ်မှာပဲ အဲနေ့စဉ်ဘုရားရှိခိုးတဲ့ခါမှာလည်းပဲနေကစားတင်ပြီးတော့ရှိခိုးမယ်ဆိုရင်အာပိုးပြီးတော့အကျိုးများမှာပေါ့နော်အဲဒါခုနပြောသလိုပဲပို့ပြီးတော့လေးနဲ့ရှင်တယ်ပို့ပြီးတော့ကောင်းကျင်တယ်ဆိုတော့လည်းဒါဆရာတော်တန်ခါတော်များပြင်ပြီးတော့အနေကစားတင်။ကဲဒါဟာအနေကစားတင်နဲ့ပတ်သက်ပြီးတော့ပြောစရာဆိုစရာစုံသွားပြီ။ကဲတော်လဲကြပါ